ကဆုံလာရင်နေကအနုဘရာတုတ်တရားဟောခဲ့တယ်အနုဘရာတုတ်တရားဟိုနေ့ကရောက်တဲ့ပုဂ္ဂိုလ်တွေတော့တရားစာရရမှာမဟုတ်တရားစာရမရရင်လည်းဒီတရားနားလည်ကိုရခက်ပါရဲ့လို့ဆိုတာတရားနည်းနည်းပဲတရားဖြင့်အဲဒီတရားဟောရအောင်လို့မနေ့က ပြန်လာမော်လမြိုင်ကတန်တိမုခဓမ္မယုံကြီးဒီစေချဖို့ဆိုပြီးတော့တလားလောက်နဲ့နေပါလို့ကြောက်ထားတယ်ဓမ္မယုံကြီးကကောင်းပါလေမနာတာကျေကျေဝုန်းဝုန်းပါပဲအနေထားတော့ဒီဓမ္မယုံနဲ့သူလောက်ပဲရှင်ပါပါပဲဒါပေမဲ့ဟိုကတခါနဲ့ဆိုတော့ဟိုကကျေတာပေါ့ဒီမှာတော့ဒီကနတ်ချုပ်ခန်းနေပါလေကစီးတံခွဲတယ် အဲ့ဒါနည်းနည်းအနာလည်းနည်းနည်းရော့တယ်အရာကလည်းပဲဟိုကဒီလိုဆရာသားတန်ခါကျင်နေရမှာပါတော့ဆရာကလည်းဟိုကကျေကြီးပါပဲဟိုကကောင်းပါလေဟိုမှာဆရာအားထုတ်ဖို့လည်းကောင်းပညာကျောက်လို့လည်းကောင်းတယ်ဒီကဝန်းကြီးပါတရားတွေကတော့ဘုံတော့မန္တရာတွေတတ်တာပြင်မဲ့လည်း အကုန်လုံးမြင်နေရတာတွင်းကနေပြီးတော့မန္တကားနဲ့တန်တန်ဆိုတဲ့နဲ့မန္တကားကျဲနဲ့မသနာတကားတွေလို့မနေ့ကဟောခဲ့မကြောက်ဘူးတဲ့ပုဂ္ဂိုလ်တွေနည်းနည်းကောင်းစဉ်လေးပြီးအောင်တော့ဆောက်ပြီးခွန်ကြီးကတို့တို့ရုပ်ပြောသွားပါအောင်မယ်ပါရိဗုဒ္ဓမြတ်ထေရအနုဘရဝိပဿနာစုပုံမှာပါရိဗုဒ္ဓရာအနုဘရဝိပဿနာစုအနုဘရဆိုတာ ပုံတိုင်းပုံတိုင်းပေါ့စိတ်တစ်ခုစိတ်တစ်ခုဖြစ်တဲ့အခါမှာဟိုအင်းနေပုံလေးပဲရှိတယ်မှာနော်စိတ်တိုင်းစိတ်တိုင်းမှာရှင်တဲ့စိတ်စိတ်စိတ်တရားတွေအဲဒီပုံတိုင်းပုံတိုင်းဝိပဿနာရှိဖို့နဲ့ဓမ္မသာလည်းသာစိတ်ချင်းပါဝင်လည်းများရှိနိုင်မှာသာစိတ်ချင်းပါတဲ့တရားတွေအကုန်ရှိတယ် ပထမဇန်ဝင်စားပထမဇန်နဲ့ဘာဝင်တဲ့တရားတွေရှိတယ်ဘာတွေတုံးဆိုဝိတက်ဝိသရာပိတုခဧကကေတအင်္ဂါပြမှတ်ပါပကံမီပထမဇန်တရားဆိုင်ငံ၅ပါးဝေဒနာပညာဟတဝေဒနာပညာစေနာမတိကာရအင်္ဂါပါရှင်ညစေတိုင်းတွင်ဒါဒီတိုင်းစိတ်ထဲမှာရှင်တဲ့ဒီစိတ်၅ပါးပါဠိတော်ရှင်တဲ့နည်းနည်းလေးကိုယ် အဲဒီတော့မှာတော့သာသဝေဒနာပညာစေတနာစိတ်ဆိုပြီးသာသပစ္စကတရားပြီးတာပြီးရအာမစိတ်ကိုတရားပြီးတာခွဲတာလေလေးတွေစေတသိက်ဆက်ခွဲတာမှလို့ကောင်းပါအာသဝေဒနာပညာစေရနာမနတိကာရငါးပါးရှင်ညစိတ်တိုင်းတွင်ဘာဝစိတ်ကဘာဝနာစိတ်တိတ်ဆိုတာငါးပါးတွေလေစိတ်ဟာတွေလည်း ရှိပါလေတဲ့ခုနပါးရှိရမှာအာမနောအဒီသုဒ္ဓတရားတော်မှာတော့ဒီ၅ပါးပဲပါဝင်တယ်ဒီကဒီကြက်ကြတာဆိုလည်းပဲသဘာဝိတ္တသာရဏတွေကလည်းတွေကလည်း

အဲခေါ်တာရှိသိမြင်သမဇာစိတ်ဟဲ့လိုက်ရင်တော့စကြောက်ကိုဖြစ်တာပေါ့ပါဇာစိတ်သမဇာစိတ်ရောဆိုရင်15ပါးနဲ့16ပါးအဲဒီတရားတွေဇာငါထပြီးတော့မြင်သာရိပုတ္တရာကရှိရဲ့တရားဓမ္မအနုရဝဝဋ္ဌိတာဟွန်းဒီအဲဒီ9 15ပါးသောတရားတွေအပြီးပြီးပိုင်းခြားပြီးယူနိုင်တယ်တရားဓမ္မ ဝိရိဒါဝဥပ္ပဇာနိဝိရိဒါဝဥပါဒာနိဝိရိဒါဝအဘာဒံကသံဒီအဲ့ဒီတရားတွေဟာသိလျက်နဲ့ပဲဖြစ်ပေါ်တော့လည်းပြီးရောပြီးရောလည်းပြီးရောပြည့်စဲလည်းပြီးရောပြီးလျက်နဲ့ဖြစ်ပြီးပြည့်သွားတယ်ပြီးလျက်ဖြစ်ပြီးပြည့်လေပြီသူဤသူညာမြင်ရှင်သာရိပုတ္တရာမှာဆိုင်စားသာသီတဲ့ပါဆက်ဆက်ပါသောတရားတွေဖြစ်လာတာလည်းပြီးပြီးနေကြတယ်ပြီးပြည့်သွားတာလည်းပြီးတယ် ရင်တော့ဖြစ်ဆဲမှာတော့မသိနိုင်ဘူးပေါ့လေဖြစ်ဆဲဒီကျပြဆန်းသိနိုင်ဘူးတန်ခါထပြီးပြန်ရှုလိုက်တဲ့အခါကာလမှာအဲဒီဖြစ်တဲ့သဘောဒီလိုသဘောပြည့်တဲ့သဘောတွေသင်ကြားတွေ့ရတာပုဒ္ဒနာဖြစ်သွားတော့သိရတာပေါ့အခုယောဂီတွေလည်းဒီတိုင်းသိနေတာမြင်တယ်ဆိုရင်မြင်တဲ့စိတ်ကလေးဖြစ်သွားတာအခုချက်ချင်းရှိတော့ဖြစ်ပေါ်လာတာလည်းသိတာပဲအခိုက်အတန့်ဒီဒီပြည့်သွားတာလည်းသိတာပဲကိုယ်ထဲမှာဝေဒနာတွေမှသာသင်ကြားနားတယ်နားတယ်မှရင်နားတာလေးတွေအသိဖြစ်လာတာလည်းသိတာအခိုက်အတန့်ပြီးနေတာလည်းသိတာ နောက်ကြောက်သွားတာလည်းဒီနာရနာရအချိန်ကတခြားပဲရှုတဲ့အချိန်ကတခြားပဲနာပြီးတော့မှနာတယ်လို့ပြီးတာနာပြီးတော့မှနာတယ်ဒါပေမဲ့လည်းကြိုင်နဲ့လို့သင်ရတယ်စိတ်ကူးလေးဖြစ်လို့ရှိရင်လည်းစိတ်ကူးလေးစဉ်းစားတယ်မှလည်းလို့ရှိရင်စိတ်ကူးလေးအသေးဖြစ်လာတာလည်းတွေးရတယ်အထိုက်တန်ဒီဒီရှိနေတာလည်းတွေးရတယ်ပြီးတော့ပျောက်သွားတယ်လည်းတွေးရတယ်အဲအဲ့လိုမျိုးပါပဲနာရီဘုရားမှာဇာနဲ့ပါဝင်တဲ့၁၆ပါးသောတရားတွေ ဒီလေရဲ့ဖြစ်ပြီးပြက်လေသည်တဲ့အာဒီလေဖြစ်တယ်ဒီလေဒီလေဒီလေပြက်တယ်ဒီဆဲဒီဆဲပြက်ဆဲကိုလည်းပြီးရတယ်ဆိုလိုပါတယ်သူဒီသူညာမြင်မရှိရမှာဖြစ်လာကြပြီးကဆိုကြောက်မြင်အာဟုတော်တံမွန်းဒီဟုတ်တော်တိဝင်းဒီတိပဇာနာတိအာဟုတော်မရှိကုန်မဲ့ပတိအာဟုတော်မရှိကုန်မဲ့တံမွန်းဒီဖြစ်ပေါ်လာကြကုန်၏အဲဒီသံတရားတွေကသိုးသောကမရှိဘူး။သံဝင်စားတဲ့ခိုက်တာမှရှိတယ် ဖြစ်လာတယ်။ဟုတ်တော်ပတိဝေနိဟုတ်တော်ဟာရှိကုန်ပြီဖြစ်ကုန်ပြီပတိဝင်းဒီတဖန်ကြောက်ွယ်သွားရလေကုန်၏ဖြစ်ပြီးတော့ကြောက်သွားတာပဲ။အဲဒါနိစ္စလက္ခဏာပဲဟုတ်တော်အဘာဝတော်နိစ္စလက္ခဏာဆိုတာဒါကရာဆရာကအဒီပါဠိတော်တွေယူပြီးတော့ပြရတာဟုတ်တော်ဟာဖြစ်ပေါ်ပြီး၍ရှိပြီး၍ပါပဲ။အစမရှိသေးဘဲနဲ့အခုမှရှိလာတယ်ဖြစ်လာတယ်အသာမရှိဘဲနဲ့ခုရှိလာတာကိုဖြစ်တယ်ဆိုတာပဲ။ အဲဖောင်းနေပိန်နေဒီလိုမှနေစိတ်ကူးလေးဖြစ်တာအစစိတ်ကူးမရှိသေးဘူး။အော်ဖြစ်ပေါ်လာတာတွေ့ပြီးတော့စိတ်ကူးရဆိုဒီကြောက်သွားပြီ။ဖြည့်ပြီးတော့ကြောက်သွားတယ်မမြဲတဲ့တရားပဲ။ကိုယ်ထဲမှာနာကျင်ကြခဲမှုလည်းဒီလိုပါပဲ။အဲနာရခြင်းနဲ့ကြခဲတဲ့ပေါ်တဲ့ကမှလိုက်တော့အစမရှိပါဘူးစသွားနေကောင်းဆိုင်ကောင်းမဆန္ဒတဲ့ကောင်းမရှိပါဘူး။အဲသူခိုက်တာမှသူဖြစ်ပေါ်လာအစမရှိဘဲနဲ့ဖြစ်လာတယ်။ ဖြစ်ပြီးတော့လည်းမယင်းနဲ့ကြောက်တာမရှိဘူးသူကနာမကျင်တာခဲခဲတာတွေမရှိဘူးအဲဒီလိုကြည့်ရပါကိုယ်ရဆန်းတာတွေလည်းဒီတိုင်းပဲအစမရှိသေးဘဲနဲ့ဖြစ်လာတာအဲပဂရီပုဂ္ဂိုလ်တွေကတော့ရုပ်ကိုကြီးရပြီးနေတာရစတော့ပြီးနေတယ်အောင်းမင်းလားဒါတော့မဟုတ်ဘူးသူကခိုက်တာအပြင်ဖြစ်ပြနေတာတွေဟိုတည်းကမြေထဲချောင်းတွေကရေတွေစီးနေတာအမြဲရှိနေတယ်ထင်ရတယ်လို့ပဲအမြဲတော့ရှိနေမှာမဟုတ်ရေတွေဟောင်းတော့ကြောင်းလဲနေတယ် ကိုယ်တည်းကယုတ်တည်လည်းသေဟောင်းပြောင်းနေနေတာပဲမရှိရမှဖြစ်လာကြကြီးကွယ်ပြောင်းရင်တဲ့အဲဒါဝိပဿနာသင်္သာရိပုတ္တရာဝိပဿနာရှိဖို့ဤရှိပုံကနိညွန်ပြကောင်းလာပါပဲဒီဟောဒီရှိသင်္သာရိပုတ္တရာနိရှိပုံကဝိပဿနာရှိပုံကနီးရဖြစ်တယ်ဒီရှိပုံကနိညွန်ပြလည်းမနာကောင်းတယ်ဒီနီး ဒီနည်းတိုင်းရှိရတာပဲသူယောဂီတွေရှိရတာသင်္ဃာရိပုတ္တရာတော့ဇာရှိလို့ဇာဝင်စားပြီးဇာငါထတဲ့အခါဇာစိတ်ဇာငါထဆိုတာဇာစိတ်ကြောက်ပြီးရိုးစိတ်ဖြစ်လာတာကိုဇာထတဲ့ခေါ်တာပါရိုးစိတ်ကိုရှုတဲ့စိတ်ဖြစ်လာအဲဒီဇာစိတ်ကိုပြန်ပြီးတော့ရှုတာသမထယင်ဇာပြီးလဲဇာမင်းပြန်ရှုပြီးရဲ့ဇာရှိတဲ့ပုဂ္ဂိုလ်ကသမထယာနိကဇာဝင်စားပြီးတော့ဇာဝင်စားလိုက်ဇာစိတ်ရှုလိုက်ဇာဝင်စားလိုက်ဇာစိတ်ရှုလိုက်ပြီးတော့ရှုရတယ် ဓမ္မမို့ရင်လည်းဇာစိတ်ရှုပြီးတဲ့နောက်ပွာပွာလိုက်ရှုတာကအကိနိကသင်္ခါရတွေခေါ်တယ်မြင်နိုင်ကြတဲ့ပွာတွေလိုက်ရှုပြမလာလို့ရှိရင်ဇာပြောင်းဝင်စားလိုက်ဇာငါထဇာရှုနောက်ပွာပွာတွေရှုအဲဒီတော့အာထုရတဲ့နည်းရှိပါတယ်အဲသမဏယာနိကပုဂ္ဂိုလ်ကတော့ဇာဝင်စားပြီးတော့ဇာဇာစိတ်တွေပြန်ရှုရသည်ဒါကသာတဲ့ပြည်နဲ့တရားရှိတဲ့ဥစ္စာသမထရင်စားပြီးလည်းဇာနဲ့ပြန်ရှုသည်ဝိပဿနာယာနိကဒုသာရှုရသည် အဲဇာမရှိတဲ့ပုဂ္ဂိုလ်တွေကတော့ဇာဝင်စားလို့ရရှိမလို့ကြီးမှမရှိပဲနဲ့ကိုယ်မရှိတဲ့စိတ်မဝင်စားနိုင်ဘူးအဲဒီတော့သမရယာနိကဇာဖြစ်ပြီးဇာစိတ်ရှိတယ်လို့ပဲဤလူရှိရမယ်ဤလူဆိုတော့ဘာတွေတုံးဆိုတော့ဇာမရှိတဲ့ပုဂ္ဂိုလ်ပဂတိစိတ်တွေရှိတာပေါ့မြင်တဲ့စိတ်ကြားတဲ့စိတ်နားတဲ့စိတ်ရှားတဲ့စိတ်ကြွတဲ့စိတ်သိကုသနာကြံတဲ့စိတ်ဒါတွေရှိနေတာပဲအဲဒီမြတ်ရှိတဲ့စိတ်တွေကိုအခုမြင်ပြီးအခုရှုအခုကြားပြီးအခုရှုတာပေါ့ ဒါပါပဲမြင်ကြတွေ့ရာပေါ်တိုင်းနာလိုက်ခါရှိရပြီမြင်ကြတွေ့ရာပေါ်တိုင်းနာအဲမြင်တာကြားတာတွေ့ရာပေါ်ရတယ်ဒီကဖြစ်ပေါ်တာနောက်ကလိုက်ပြီးတော့ကျူးကြိုင်နဲ့လိုပဲသင်ရပါတော့မြင်တယ်ကြားတယ်အဲနားတယ်ရတာပြီးရတွေ့ရထိရဝေးရဆန်းတယ်စိတ်ကူးရစဉ်းစားရကြံပြီးတယ်နားရခြင်းနဲ့ကြိုက်ခဲရတာပြင်ပေါ်ရပေါ်ရလိုက်ပြီးတော့ကျူရတယ်အဲဒါဝိပဿနာဉာဏ်ကြီးက ရှုဖို့ဒါရှိတဲ့ပုဂ္ဂိုလ်ကဒါစိတ်ကိုရှုတယ်ဒါမရှိတဲ့ပုဂ္ဂိုလ်ကကိုယ်ကာမဝရစိတ်ရှိတာပေါ့ဒါစိတ်မရှိဘူးသူတို့ရိုးစိတ်နေနေကြတဲ့စိတ်တွေရှိအဲ့ဒါကိုရှုရတယ်ဇာမာတင်ကြတဲ့ကြောက်ပါပိုင်းခြားရှုလေသည်ရှင်သာရိပုတ္တရာကဇာမာတင်ကြတဲ့သကြဝါဒတရားတွေပိုင်းခြားပြီးရှုတယ်မတင်ကြမတင်မကြယုံနာများစဉ်းစားမရှုဘူးအဲ့ဒီမှာဇာစိတ်မှာအင်းစိတ်စေတသိက်တွေ16ပါးအဲ့ဒီမှာတွေ့ထားတယ် အဲ66ပါးထဲမှာလည်းခတ်နေတာပါပြီ။ပါရီခတ်နေလို့ဆိုတော့ဝိတဝိသရပိတိဒုက္ခဆိုတာဝေဒနာပဲအတ္တဝေဒနာနဲ့ခတ်နေတယ်ဒီမှာ။အဲဒါနှုတ်လိုက်လို့ချင်းတစ်ခုတော့ရောအောင်မှတော့66ခုမရှိဘူးစိတ်ရောမှ15ခုရှိ။အဲတော့စေတသိက်တွေကဇာန်စိတ်မှာဘယ်လောက်ရှင်းနိုင်တယ်လဲဆိုရင်ဇာန်စိတ်မှာ အမိယတဆိုတဲ့စိတ်ငါးခုနှုတ်ပြီး38ထဲကငါးနှုတ်လိုက်တော့33ပါးရှင်းနိုင်ပါတယ်33ပါးရှိတယ်33ပါးတရားတွေခန္ဓာစိတ်မှာရှိတယ်အဲ့ဒါသင်္သာရိပုတ္တရာရှိတော့ဘယ်လောက်ရှိလဲ16ပါးပဲတရားတွေဒီကကျမ်းမာလေးတွေပါအင်း ဒါပါဒရီသိတာပါဒရီစသည်လူစုံလေးကိုတော့ဆုံး12ခုကြတဲ့တစ်ခုမှမပါဘူးဒီပုံများလားပါဒရီတန်ဖိုးခြင်းနဲ့ဆိုင်တဲ့တရားတွေပြီးတော့ပြုရမှာတွေရှင်နဲ့သင်ကြားတဲ့တရားတွေအဲ့ဒါတွေပြရတာလည်းမအဲ့တော့အဲဒီ16ပါးမှအလွတ်ဖြစ်တဲ့ရဏဇာစိတ်မှာပါဝင်တဲ့စေတသိက်နာတရားတွေလည်းရှိသေးတယ်အဲ့ဒါတွေကို မသင်ကြားတဲ့တရားတွေအနေအချင်းဒီမှာဟောတာကဒါတွေလိုက်ပြီးတော့ကျุမနေဘူးမသင်မကြားယုံနာများစဉ်းစားမကျุပြီးစဉ်းစားဆင်ခြင်ပြီးတော့မကျุဘူးထိုနည်းတူစွာသင်ကြားရမှာသာရှိရသည်မျက်မှောက်မမြင်တွေ့ဆင်ခြင်ရှုနေတူမည်အဲဒီသင်္သာရိပုတ္တရာရှိသလိုပဲသင်ကြားရတာမှတ်ပြီးတော့ရှုရတယ်မြင်တာသင်ကြားမြင်တာရှုကြားတာသင်ကြားရင်ကြားတာရှုဝေရဘောရရှုဘာမှမသင်ကြားတဲ့အခါကာလကျကိုယ်တော်ကရုပ်သင်ကြားရရှုဖောင်းနေပိန်နေ

သက္ကဝိညာဉ်စိတ်ဆိုတာကသက္ကဝိညာဉ်စိတ်မှာသာသပိဋကဒါရမဏစေတသိက်9ခုရှင်တယ်ကိုလည်းတွေ့တာမဟုတ်ဘူးအဲမြင်တဲ့ခိုက်တာမှာဟာတာဝေဒနာပညာစေရနာနတိကာရဇီဝိတအဲနတိကာရဇီဝိတအဲ့ဒီတရားတွေအလုံး9ပါးရှိတယ် အဲဒီခုနှစ်ပါးထဲမှာမြင်နေစေမြင်ပြီးတဲ့သဘောပဲသင်ကြားတာပဲဖတ်တာတော့ဖြင့်သင်ကြားတယ်လို့ပြောမှမလို့တွေ့တော့တဲ့သဘောကိုဖတ်တာသင်ကြားဝေဒနာတော့တစ်ခါတစ်ခါမြင်လို့ကောင်းတာမကောင်းတာတစ်ခါပြန်သင်ကြားတာတစ်ခါပြန်သင်ကြားပါဘူးပညာလည်းပဲအထူးစူးစိုက်ပြီးမှတ်တဲ့အခါသင်ကြားမယ်ဒီပြင်ကသင်ကြားမှာမဟုတ်အဲဒီစေရနာဆိုတာသိနေကြဘူးမြင်တဲ့အခါကလည်းမြင်မှုကိစ္စပြီးအောင်သိဆော်ပြီးတော့နှလုံးသွင်း

ဘုရားတကယ်ဆုံးဖြတ်ထားပါရဲ့မျက်မှောက်မမြင်တွေ့ခြင်းချင်းပြုလင်အတုမီသင်္သာရိပုတ္တရာတော့မျက်မှောက်မသင်ကြားတဲ့တရားတွေမပြုဘူးဌာနတွေမှာအဲဒီကဤတိုင်းနဲ့မျက်မှောက်မြင်တဲ့တရားတွေမပြုနဲ့သင်ကြားတဲ့တရားတွေရှုမမြင်တဲ့တရားတွေသာရဲပြေလာတယ်တွေ့ရှုလို့ရှိရင်ဒါဝိပဿနာအစစ်မဖြစ်ဘူးအတုသာဖြစ်တယ်မျက်မှောက်မမြင်တွေ့ခြင်းချင်းပြုလင်အတုမီအဲဒါပထမဇာအကြောင်းပြီးသွားပြီ

အပူကဘာမှသံသာရဆိုတော့တရားကကြည်နေတဲ့တရားကအဲ့ဒီမှာထူးကြလာတယ်တဲ့အဲဒီသံသာရတရားထည့်လိုက်တော့15ပါးပဲဖြစ်တယ်ဆက်ကြောက်ပါတာမဖြစ်ဘူးအဲဒီ15ပါးသောတရားတွေကိုဤလူပဲရှိရဲ့ရှိတဲ့အတိုင်း15ပါးသောတရားတွေပိုင်းခြားပြီးတော့ပြီးရဲ့ဖြစ်ပေါ်လာတာလည်းပြီးတည်သေးလည်းပြီးပြည့်သွားတာလည်းပြီးအစမရှိသေးဘဲနဲ့ဖြစ်လာတာပဲဖြစ်ပြီးတော့ကြောက်သွားတာပဲအဲ့ဒါလည်းပဲပြီးရဲ့อืมအဲဒုတိယဇာရှိဖို့ တတိယဇံကြတော့တခါတဇာနိုင်လဲ15ပဲပြီးမြဲရှုပြီးမြင်တတိယဇံကြတော့လဲ15ပါပဲဘာတွေတုံးဆိုပီတိလဲကွာခုနဝိတဝိစာရမရှိဘူးအခုပီတိလည်းနောက်ထပ်ရော့သွားပြန်ပြီတဲ့16ပါးတဲ့ဝိတဝိစာရပီတိ3ခုရော့သွားတော့3ရှိတာပေါ့3ရှိပြီမဲ့နောက်ထပ်အဒီတတိယဇာစိတ်မှာထူးခြားတဲ့တရားနှစ်ခုထည့်လာတယ်တတိနဲ့သံသဖြင့်ထည့်လာတယ် ဒါ15ပါးပဲပြန်ဖြစ်နေတယ်တတိတဲ့ဒါလည်းပြန်တတိကလည်းနာကောင်းတယ်ဒါလည်းဉာဏ်ကလည်းကောင်းတယ်ဒါကြောင့်မို့ဒီတတိယကများသိကျူထားတဲ့ဉာဏ်တန်ရိယာအဖြစ်ချင်းအဖြစ်ခံဒီဥပ္ပဇ္ဇောတတိမှာသုခဝိဟာရီတိတတိယဇာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကဥပ္ပဇ္ဇောအညီညလေးလေးရှုနေနေပါရဲ့တတိယဇာမှာဒုက္ခဆန္ဒအနာကောင်းတယ် ပဲဒုက္ခနဲ့မှမတူဘူးလောကီချမ်းသာတွေမှာတတ္တိဇံချမ်းသာအကောင်းဆုံးပဲလေဓမ္မဇာမှာလည်းဒုက္ခပါတယ်ဒုတိယဇာမှာလည်းဒုက္ခပါတယ်ဒါပေမဲ့အဲ့ဒီမှာဒုက္ခကတော့ဝိတဝုသရပီတိနဲ့ရောနေလို့ဒုက္ခအစွမ်းတတိသိမ့်မတင်ကြဘူးတဲ့အဲ့ဒီတတ္တိဇံကြတော့ဒုက္ခကသိပြီးတော့ကောင်းတယ်ယောဂီတရားထုတ်တဲ့ခါလည်းဒီတိုင်းနဲ့ဥရိယဝေယညာသမတနာညာနဲ့ဥရိယဝေယညာအနုပိုင်းဒီမှာ ဝိတ္တတို့ဝိဇာရတို့လည်းပါပါတယ်သင်ကြားတယ်ဝိတ္တဝိဇာရပီတိကလည်းဝမ်းမြောက်ဝမ်းသာမှုတွေအဲဒီမှာသင်ကြားဒုက္ခလည်းချမ်းသာတာသင်ကြားဒါပေမဲ့လို့ဝိတ္တဝိဇာရပီတိတွေနဲ့အဲဒီမှာရောနေတယ်ဟောပဲကြတော့ဥရိယဘေယညာအရင်မှရောက်တဲ့ခါကျတော့ပီတိမပါဘူးဒုက္ခချမ်းသာမှုသဘောလေးသင်ကြားနေချမ်းသာရုံပြုလို့မှလို့လည်းကောင်းရဲ့နေလို့ထိုင်လို့ကောင်းရဲ့အဲဒီသဘောပါပဲဇာမာလည်းဒီတိုင်းပဲဖြစ်နေတာ အဲ့ဒီဒုက္ခတောင်မှတဲ့လိလိရှိနိုင်တယ်တဲ့မပါရပဲနဲ့လိလိရှိနိုင်တယ်အဲယန္တာအရိယာအဖေခန္ဓုဥပက္ခကောဥပက္ခကောလိလိရှိနိုင်ပါပဲဒီတတိမာတတိလည်းကောင်းပါပဲတဲ့သာမဇာနောမှန်စွာလည်းပြီးပါပဲသာမဇင်ညာဆင်ញညာလည်းပြည့်စုံပါပဲလို့အရိယာပုဂ္ဂိုလ်များဇာရတဲ့ပုဂ္ဂိုလ်ရဲ့ချီးကျူးတယ်တဲ့ဒါသူများနဲ့မဟုတ်ဘူးကိုယ့်ကိုယ်မှာ ဒီဇံရနေတော့အဲ့ဒီတိုင်းဖြစ်နေလို့ကြည့်ကြည့်တာအဲ့ဒီကြောင့်ပြီးသွားပြီညတတိယဇံကြောင့်ပြီးတော့ဒီနေ့သရုပ်ဇံဟောရမယ်မူနာဇာပရံဒိဋ္ဌဝေပါရိဗုဒ္ဓဒုက္ခသစ္စာဘာနာဒုက္ခသစ္စာဘာနာသောမနတာဒေါမနတာနာပုဂ္ဂေဝအထင်ကမ အတုကမတုကဥပက္ခတတိပါရိတုတေသရုထံဇာနာဥပသံမေဇာဝိဟရတိဣဇေယနာကုဏဗတကံလည်းပရံတဘာသောရှုကုံဟာအာရိဗုဒ္ဓပါရိဗုဒ္ဓရာတိဒုက္ခသဇာဘာနာဒုက္ခသဇာပါနာဒုက္ခကိုလည်းပဲဒုက္ခကိုလည်းပဲခြင်းကြောင့်ဒုက္ခလည်းခြင်းဒုက္ခလည်းခြင်းခြင်းကြောင့်အဲဒုက္ခဒုက္ခရာသောသောကလည်းခြင်းပါတာကလည်းဒီကံရှိကျူးလို့ရတဲ့အတွက် ဒုက္ခလည်းမရှိဒုက္ခလည်းမရှိသောမနာတာသောမနာတာမရှိဥပ္ပခါရှိတယ်ဆိုတာပေါ်လွင်အောင်လို့တဲ့ဒါတွေကုန်လုံးဒီကကျင်းသီးတာတွေပါပဲပထမဇာလုံးကလည်းကျင်းလာတဲ့ဥစ္စာတွေဒုက္ခသာသာဘာနာဒုက္ခသာဘာနာဒုက္ခကိုလည်းပဲဒုက္ခကိုလည်းပဲဒုက္ခလည်းကျင်းဒုက္ခလည်းကျင်းခြင်းကြောင့်ဒုက္ခလည်းမရှိဘူးကိုယ်ထဲမှာအတွေ့ကောင်းပြီးတော့နေတဲ့ဒုက္ခအဲဒါမရှိဘူးတဲ့စိတ်ထဲမှာအတွေ့ကောင်းနေတဲ့အဲ အဲကိုယ်ထဲမှာအတွေ့ကောင်းနေတဲ့ဒုက္ခမရှိဘူးတဲ့ကိုယ်ထဲမှာအတွေ့မကောင်းတဲ့ဒုက္ခလည်းမရှိဘူးမခံနာတဲ့ဒုက္ခလည်းမရှိဘူးညောင်းတာပူဇနာတာကျင်နာတဲ့ခဲတာကမရှိဘူးယောဂီတွေတရားမှကောင်းတဲ့ခါကလာမှာအဲဒီတည်းညောင်းတာပူတာတွေကြောက်နေတယ်လို့ပဲဒါတွေမရှိပါဘူးတဲ့ကံအစရမရှိခဲ့ဘူးသောမနာတာသောမနာပုဂ္ဂိုလ်သောမနာတာသောမနာနာအထင်ကမှာသောမနာတာနဲ့ဒေါမနာတာဆိုတာလည်းရှင်းရတယ်ကင်းခဲ့ပါပြီတဲ့သောမနာတာဆိုတာဝါမြောက်တာပဲ ဒေါမနတာစိတ်နှလုံးသားကဒေါမနတာကလည်းဇာယုဥစားတဲ့အကျင်းလာပါပြီဒေါမနတာနှလုံးသားနေပဲဇာရနိုင်တယ်ဒေါမနတာကတော့သူကဇာနီးပြောင်းလိုက်ပါတာကဇာနဲ့မှလည်းရှိတာပထမဇာဆိုဒေါမနတာခုနကအဲ့ဒီဇာမှာဒုက္ခကောင်းတယ်ဆိုအဲ့ဒီဒေါမနတာပဲဒေါမနတာကိုဒုက္ခလို့ခေါ်တာပထမဇာလည်းပါတာပဲဒီဒုက္ခဒုတိယဇာလည်းပါတယ်တတိယဇာလည်းပါတယ်

သမထသမာဝတ္တစိတ်ကလည်းဥပ္ပခါသာကုတ်ပဲဖြစ်ရတယ်ဥပ္ပခါချင်းဥပ္ပခါချင်းမှာဆက်လို့ရတယ်အာတိဝနာတိဖြစ်ပေါ်တယ်အထမ်းပါလိမ့်တော်မှာဘောမနာတာကဥပ္ပခါကိုကျေစုမပြုဘူးအာတိဝနာတိဖြစ်ဖြစ်ပြုတ်ပါမရှိဘူးရှင်းတော့ဆက်ရင်ဆက်လို့မရဘူးဥပ္ပခါချင်းဥပ္ပခါချင်းမှာဆက်လို့ရတယ်အဲဒါကြောင့်သံယောက်ခဏီတွေကဥပ္ပခါသာကိုဖြစ်လာပြီးတော်တော်စောစောကလည်းဖြစ်ပါလိမ့်မယ်အနည်းဆုံးတော့သံမရောက်ခင်အဲ ပုံလေးကြီးအနည်းဆုံးရှိရမယ်တဲ့ဒါလည်းမရမှာပေါ့လေဒီတရားလည်းပဲဖြစ်နိုင်မှာပါအဲ့ဒီတွေကဥစ္စာသာကိုဖြစ်လာတာဘဝေဝါရှိပါတိုင်းလဲသောမနာတဒေါမနာတနံသောမနာတဒေါမနာတတော်ယဝဝန္တာမှုနှလုံးမသားမှုတို့ဤအထင်မှာသူငင်းချင်းကြောင့်ဒါလည်းမရှိခဲ့ဘူးတဲ့အာရုကမဒုက္ခဒုက္ခလည်းမရှိဒုက္ခလည်းမရှိဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်သော အဲဒုက္ခရလည်းမဆုံးနိုင်ဘူးဒုက္ခရလည်းမဆုံးနိုင်ဘူးတဲ့ဒီခါကာလဝေဒနာကတော့ဝေဒနာတော့ဘာနေတာခံစားမှုတော့ရှိနေတာကောင်းတယ်လည်းမပြောနိုင်ဘူးမကောင်းမှုလည်းမပြောနိုင်ဘူးတဲ့မကောင်းမဆိုးချမ်းသာတယ်အဲဒီအာရုဒမသုခဥပ္ပခဝေဒနာနဲ့ရှင်းတဲ့ဇာဖြစ်တယ်ဥပ္ပခတတိပါရိတုတ်တယ်ဥပ္ပခကြောင့်ဖြစ်တဲ့တတိရှိတဝိညာဉ်ရှင်ခြင်းရှိရော အဲသတိကလည်းဒီခန္ဓာကောင်းတယ်ဒီပတိကလည်းဥပ္ပခါကိုပြီးပြီးတော့ဒီဥပ္ပခါကတရမဇ္ဇတဥပ္ပခါခေါ်တယ်တရမဇ္ဇတိဥပ္ပခါခေါ်တယ်ဝေဒနာမဟုတ်ဘူးသူကတတရမဇ္ဇတဆိုတာသံယုတ်တရားတွေရှင်မတရားတွေကိုမယုတ်မလွန်ညီမျှစေတယ်သမဝါဟိတာလက္ခဏာရှိတယ်တဲ့အညီမျှဖြစ်စေဥပ္ပခါတမွေးစဉ်ဆိုတာသူပဲအဲသာရိပုတ္တန်ကနေရတော့ပြရထားပါပဲသူကညီမျှစေပုံ ယထာမောင်းတဲ့ပုဂ္ဂိုလ်တဲ့ဒီကမြင်ထားတယ်ပေါ့မြင်ထားမြင်းနှကောင်တက်ပြီးတော့မောင်းအမြင်းနှကောင်ကပြီးတော့မောင်းမြင်းနှကောင်ကအာသာနီမြင်းနေလိမ္မာတယ်မြင်းနေဆိုတော့ချင်းကြီးတာပေါ့လေသူကချင်းကြီးနေဘယ်မြင်းကမှရှေ့မကြောက်ဘယ်မြင်းကမှနောက်မကြောက်အသွားညီးနေတော့မြင်ထားမောင်းတဲ့ပုဂ္ဂိုလ်ကဘာမှကြောက်ညံ့ဆက်ရဘူးတဲ့ဒါလေး မဲပြီးတော့ထိုင်လိုက်သွားရင်သိပြီးတော့ရှင်လည်းတောက်နိုင်သေးရဲ့လို့ကအဲမြင်းတကောင်ကသွားမြင်းတကောင်ကနောက်ကျနေရင်တော့အဲဒီမြင်းတကောင်သူရှင်လုံးနဲ့ပါလေတို့ယူပေးအောင်ပါပေါ့သွားလုံးအကြည့်နေမြင်းနဲ့ကြိုးလေးပါလေဆွဲပေးအောင်ပါပြုပြင်အောင်ပါကြီးအောင်ညှိပေးအောင်အဲ့ဒါသူ့မှာဘာမှလည်းမညှိရဘူးလေမြင်းတကောင်ကညီညီသွားနေလို့ ဒါပေမဲ့မြင်းကောင်ညီသွားတာလည်းမြင်းမောင်းတဲ့လူအဲ့ဒီသာမောင်းတဲ့ပုဂ္ဂိုလ်ရှိတယ်မရှိရင်ဒီမြင်းကောင်ညီသွားမှာမဟုတ်ဘူးအဲမြင်းကောင်ညီသွားအောင်လို့မြင်းသာမောင်းတဲ့ပုဂ္ဂိုလ်ကမှိတ်ပြီးတော့လိုက်နေတာအဲ့ဒါနဲ့ညီသွားအဲ့ဒီလိုပဲတဲ့တမ်းပြုတ်တရားတွေသင်တဲ့တရားတွေပေါ့ဒီစေတသိက်နဲ့သတ္တမိဇ္ဇတရာဆိုတဲ့စေတသိက်အဲဒီစေတသိက်နဲ့ရှင်တဲ့တရားတွေစိတ်စေတသိက်တရားတွေမလွန်ရအောင်တရားကယုံကြည် တော့ဘုရားဘာသာဝင်ဘုရားကိုယ်တော်ရဲ့ပုံနဲ့လို့ဘုရားလူလူကိုယ်ရတာမဟုတ်ဘူးခုကနတ်ပြည်ပါလိညာတွေဘွားတွေဂိုင်းဆရာတွေပါလိအဲ့ဒါတွေလည်းအားကိုးကြတာတော့သီလသောက်တည်တာဓမ္မရိုးရိုး၅ပါးသီလဒီလိုရိုးရိုးမဟုတ်သေးဘူးအဲဂိုင်းဆရာတွေနဲ့ကတော်ဘွဲနဲ့อืมကတော်ဘွဲဂိုင်းဆရာတွေကလည်းသာဝဇာလံတွင်လာတာကိုကတော်ဘွဲတကွဲ၅ကြပြင်ရမယ်အားကြတင်ပြီး၅ပါးသီလဒီသဘာဝကြောက် အဲဒီလိုဆောက်တည်တဲ့ပုဂ္ဂိုလ်တွေရှိတာသူကဒီတိုင်းယူပြီးဆောက်တည်နေစင်ကြဲနေတာဟုတ်ကဲ့ခိုင်းကြတဲ့အာကုတ်ကြောဝါနဲ့လို့တော့ရဟမကြပါဘူးသူကဘုရားပြည့်တရားပြည့်ယုံကြည်ရတယ်မရောက်ပါဘူးကခက်ပြည့်ပြည့်ဖြစ်သွားတယ်မစင်ကြဲဘူးသူကအဲဒီလိုဟာတွေကလည်းဒုတိယလည်းရှိတာပဲဒုတိယမပြီးပါဘူးအဲ့ဒါကသဒ္ဓါလွန်နေတာလေတဲ့ပညာမရှိလို့ဆင်ញံဆင်ញံမှုမရှိလို့အကျိုးကလည်းဆင်ញံမှုတွေသိဆင်ញံတဲ့ဟိုကမယုံတရားမယုံနဲ့อืม တရားဆိုတာဟုတ်မဟုတ်ပါမလားဆိုပြီးတော့တရားတွေကလည်းနောက်ပုဂ္ဂိုလ်တွေညာရေးထားတာတွေလားဘာညာစသည်ဖြင့်အဲဒီလိုကိုယ်တော်အဲဒီလိုပုဂ္ဂိုလ်တွေကလည်းစီးတာတော့သူတို့ကလည်းပဲမယုံကုန်မယုံဘူးမယုံတဲ့သူကတို့တို့နောင်ဘဝတော်မယုံမဲနဲ့ဖြစ်နေတာတို့ကအင်းဘယ်ခက်နဲ့သင်္ကြန်ကြမှာလားရှိတယ်ကိုရှိရလည်းမရှိနောက်လည်းမရှိဒီလိုဟာတွေလည်းရှိတယ်အဲတော်တော်မဟုတ်တဲ့ဥစ္စာတွေစဉ်းစားစဉ်းစားလွန်ကုန်နေတာတွေလည်းညာလွန်နေတယ် အဲဒီလိုသရာယုံကြည်မှုတွေရတယ်တွေ့ကြရမယုံရအောင်ညာကလည်းလုံးလုံးကျုံကျုံနေဆောက်ပြီးတော့မစင်စားမိရှင်ရှင်ကြီးအောင်ညီညအောင်တရမေတ္တာအထိမ့်ပေးတယ်အဲအခုတရားတရားတန်ခါစိတ်မှန်နေယုံကြည်ကိုယ်ကိုယ်နိုင်တဲ့ပုဂ္ဂိုလ်နိမလမ်းမှန်နဲ့ပြည့်နိုင်ကြနိုင်တဲ့အာရုံနိုင်တဲ့ပုဂ္ဂိုလ်တွေကအဲဒီတရမေတ္တာကကောင်းနေတဲ့ပုဂ္ဂိုလ်တွေလို့ပြောမှာပေါ့သူကသူကညီညပေးတယ်တော့သူရတယ်ကြောက်တယ်မဟုတ်တာတွေယုံတယ်ပြည့်တယ်

ကြောင်းရမှုတွေလွန်နေလို့ရှိရင်ဝိရိယလွန်တာပေါ့အဲတခါတရံကျတော့ကြောင်းရမှုမကြည့်ဘူးလွယ်လွယ်လေးမှားနေအဲဒါလေးမှတ်နေကြတယ်လွယ်လွယ်လေးမေ့ပြီးတော့စိတ်ကစူးစက်ကြလည်းမဟုတ်ပေါင်းနေပြင်းနေတော့မှကြည့်ရကြည့်ရတိုင်းနေတိုင်းနေဒီလိုတစ်ခုချင်းနေမှာလွယ်တာပေါ့သူကအာယုန်စိတ်ကလည်းရောက်တာမဟုတ်ဟိုပရိစိတ်ကလည်းပေါ့ပရိစိတ်ကစိတ်ဓာတ်စိတ်နေတယ်အလုံးကြီးတစ်လုံးသာချနေစိတ်ကရောက်ချင်ရရောက်လာတယ်ပဲအဲဒီလိုပဲ ရှုတဲ့အာယုံစီကိုစိတ်ရောက်အောင်ကြောင်းကြဆိုင်မပြီးသေးနဲ့လွယ်လွယ်လေးမှတ်နေတယ်အဲဒီလိုလွယ်လွယ်လေးမှတ်နေတဲ့သမာဓိကများတယ်ဟိုအမှတ်ကောင်းနေတဲ့ပုဂ္ဂိုလ်တွေကရှိတယ်အမှတ်ကောင်းနေတာကတော့ကြောင်းကြမစက်ရပဲနဲ့မှတ်ပြအာယုံလေးတစ်ခုတည်းမှတ်ပြီးတော့သွားတယ်ဒါတော့ကောင်းတယ်လားအဲဒီအကောင်းတယ်ရှိတယ်ထိုင်တာချင်းထိုင်တာတစ်ခုတည်းသွားတယ်ရှိတာချင်းရှိတာတစ်ခုတည်းသိတာချင်းသိတာတစ်ခုတည်းသွားဒီပြင်လည်းမှတ်ပြမရှိဘူးအဲ့ဒါကမှတ်ကောင်းနေတဲ့ပုဂ္ဂိုလ်အဲ့ဒီမဟုတ်သေးဘူးစကားကပုဂ္ဂိုလ်တွေမှာ သာသာပုဂ္ဂိုလ်တွေမှတ်တဲ့တရားတွေမှမှာပဲနဲ့ပောဝဆသာမှနေတော့อืมဝိရိယကမရှိဝိရိယမရှိတော့သမာဓိများတယ်လို့ပြောတာပေါ့လေသို့တော်ကောင်းတဲ့သမာဓိမဟုတ်ပါဘူးသူသမာဓိကအဲဒီတော့ဆိုရင်လည်းတရားမတက်ဘူးတဲ့အဲဒီသမာဓိနဲ့ဝိရိယညီညရမယ်ဝိရိယကလည်းမလွန်းသမာဓိကလည်းမလွန်းဒီစဉ်တရားတွေလည်းဒီလိုပဲတဲ့မယုံမလွန်းရှင်းအောင်လို့ထိမ့်ပေးတယ်ဒေါက်တာမြတ်စွာဘုရားဆေဒီပေဥပ္ပခါဒါကဝေဒနာမဟုတ်ဘူး

ဒီတရားဖြစ်ပုံကိုလက်တွေကိုယ်တွေအားဖြင့်သိဖို့ခရင်ပါလေမသိပါဘူးသူကမသိကြဘူးဒါရင်ပါတဲ့အတိုင်းသာဒီလိုပြောဆိုနေကြတာอืมဒီလိုပြောဆိုနေကြတာဒါနဲ့တော့ကိုယ့်အကိုဒါကြီးတော့ကောင်းကောင်းတနေပြည့်စုံနေပြီဒီလိုလည်းယူဆကြသူများကလည်းပြည့်စုံနေပြီလို့ယူဆကြနည်းနည်းနော်တော့ကိုယ်တွေအားဖြင့်တော့မသိဘူးအဲဒီလိုပါလေကြည့်ရဲဟောတရားအထုတ်ကြည့်တော့တွေ့တယ်ဒီမှာလာတရားထုတ်ကြည့်တဲ့ပုဂ္ဂိုလ်တွေ သာမတတဲ့ပုဂ္ဂိုလ်လည်းတွေ့တာသာရတဲ့ပုဂ္ဂိုလ်လည်းတွေ့တာပဲကျောင်းညမလဲရပဲနဲ့အမှတ်တည်တွေသူ့ဟာသူသွားတယ်သူ့စိတ်နဲ့သူသွားတယ်ကျောင်းညမလဲရဘူးခုနပြောတယ်မြင်းမြင်းနဲ့မြင်းကောင်ကညီညီသွားနေတော့မောင်းတဲ့လူကကျောင်းညမလဲရပဲနဲ့မှဲ့တည်တိုက်နေရတယ်လို့ပဲဟိုမှာအထူးအားဖြင့်မင်္ဂလာဥစ္စာကညာဒီမှာပို့ပြီးရှင်းပါတယ်ဥရိယပြညာနဲ့နောက်ပိုင်းမှာသူရှင်းပါတယ်အဲ့ဒါ အမြင်မြတ်ရှိတဲ့သရရမေသဒရာစေတသိက်တဲ့ကတရားထုတ်ကြည့်ရင်ကိုယ်တိုင်တွေ့ရတယ်တရားမထုတ်လို့ရှိရင်မတွေ့ဘူးဒီနေ့ရတယ်ကိုယ်တော်ကပြောတယ်ဒီလိုလိုစာသင်ကြတာနဲ့ဒီဒီတရားတွေကကိုယ်တိုင်မတွေ့ဘူးတဲ့ခုတရားထုတ်မှတွေ့တယ်သောသောတုန်းကတော့စာနဲ့သိနေတာကိုယ်တွေ့သိတာမဟုတ်အမြင်မြတ်သိအခုမှကိုယ်တွေ့သိတယ်ဒီလိုပြောအဲ့ဒါအဲ့ဒီ သာရမေဇတာဥပိ္ပခာအဲ့ဒီဥပိ္ပခာကြောင့်တတိကသင်ကျယ်တယ်အမှန်ကောင်းတဲ့ပတိပဲအမှားရတယ်တတိအမှန်ကောင်းတယ်အဲ့ဒီဥပိ္ပခာတတိပါဠိတုတ်တယ်ဥပိ္ပခာကြောင့်ဖြစ်တဲ့ပတိခေဝဉ္စသင်ကျယ်ခြင်းဖြစ်တော့သုဒ္ဓသာနာသုဒ္ဓသာနုပါဒမေဇာရောက်ဝရဏိနေသုဒ္ဓသာရောက်ဝင်နေပြီသုဒ္ဓသာမှာဇာရင်ကတော့ဥပိ္ပခာနေကြကြတာလို့ဒီလိုရှိပါတယ်ဥပိ္ပခာနဲ့ဥပိ္ပခာလို့ဇာရင်ကနှစ်ခုရှိတယ် အဲဒီမှာလည်းပဲရှင်သာရိပုတ္တရာရှုတဲ့တရား15ပါးပဲအတန်ကျဲကျဲတော့မတော်ဘူးနည်းနည်းတော့ဒါနေအဲ15ပါးပဲဒီမှာသတုဋ္ဌဇံလဲ15ပဲပြီးညက်ရှုပြီးညင်တဲ့ဘုရုဇာမှာလည်းပဲ15ပါးပဲတဲ့လေးလုံးတို့ညင်လို့ရှိရင်သတုဋ္ဌဇံလဲလို့ဆိုနိုင်ပါတယ်ဒီမှာတော့ အဲဒီငင်္ဂါရင်းကြီးကိုဗရဏမပြုဘဲနဲ့အမြဲတည်းပဲဗရဏပြုပြီးတော့ငါးလုံးရေးထားတဲ့သရုပ်ထဇံလဲ15ပဲပြည့်မြဲသူပြည့်မြင်အဲဆိုလိုက်ကြအောင်နောက်မှရှင်းပြအောင်သရုပ်ထဇံလဲ15ပဲပြည့်မြဲသူပြည့်မြင်သရုပ်ထဇံလဲ ဇာန်ကြတော့ဒုက္ခနေခဲ့ကြတာနှစ်ခုပါတတိယဇာန်ကဒုက္ခနေခဲ့တာနှစ်ခုရှိတယ်များဒုက္ခနေရာမှာဥပ္ပခါဖြစ်လာတယ်တဲ့ဒုက္ခမဟုတ်တော့ဘူးတဲ့သောမနာကဒုက္ခမဟုတ်ဘူးတဲ့ဥပ္ပခါဖြစ်လာတယ်ဒုက္ခအရာဥပ္ပခါနေဒုက္ခအရာဥပ္ပခါတဲ့တဲ့ဥပ္ပခါနေခဲ့ကြတာဇာန်ကနှစ်ပါးပါဒုက္ခရာဥဒေခာနဲ့နာဘောကလုံးဝဆင်ပြီးမြတ်တဲ့ဒီပေါင်းကြည့်ဆင်ကားပဲအဲဒုက္ခရာဥဒေခာထဲကဥဒေခာဧကဂရနှစ်ပါး နောက်နောက်ထပ်တိုးလာတာကအနာဘောကနှလုံးမသွင်းခြင်းဆန်းငါရဲကောင်းတယ်လို့နှလုံးမသွင်းခြင်းတတိယဇာန်လုံးကတော့ဒုက္ခဆန်းငါရဲကောင်းတယ်ဆိုတာလည်းနှလုံးသွင်းမှုရှိသေးတယ်အခုဒုက္ခကလည်းဒီမှာမရှိတော့ဘူးမရှိတော့ဒုက္ခလေးကထုတ်သွားတော့ဆန်းငါရဲကောင်းတယ်လို့နှလုံးသွင်းခြင်းမရှိဘူးတဲ့အနာဘောကနှလုံးသွင်းခြင်းကင်းတယ် အဲတတိယဇာနုံးကအဲဒီချမ်းသာလေးရှိလို့ချမ်းသာလေးကောင်းတယ်ကောင်းတယ်လို့နှုံးသွင်းနေတာကိုကနည်းနည်းညံ့နေတာဆိုတဲ့ယူရင်းကျမ်းသာနေတာပဲဥဇရုဇံကြတော့အဲဒီလိုဒုက္ခမရှိတော့နှလုံးသွင်းခြင်းမရှိဘူးဒါကြောင့်မို့သိမ်မွေ့တာကောင်းတာတဲ့ချမ်းသာလေးဒီလိုစိတ်စိတ်ရောက်ခြင်းမရှိဘူးတဲ့နာဘောကနှလုံးသွင်းခြင်းအဲနာဘောကလုံးဝဆင်းမင်းများတည်းတည်းဘုရားဥပ္ပခာတတိဥပ္ပခာကြောင့်ဖြစ်တဲ့တတိထေဝဉ္ဇဉ်စင်ကြတာလုံးဝဆင်းပြီးလုံးလုံးစင်ကြတဲ့မြတ်တတိ အဲဒီတော့အနာဘောဂဆိုတဲ့တရားတစ်ခုအဲဥပ္ပခာတတိပါရိသုဒ္ဓိဆိုတဲ့တတိပါရိသုဒ္ဓိဆိုတာလည်းဆိုရင်တော့တတိပါပဲအာသင်ကျဲအလုံးစုံသင်ကျဲတဲ့တတိအဲဒါတစ်ခုတည်းနာဘောဂနဲ့ဒုက္ခကိုနှလုံးမသွင်းခြင်းနာဘောဂပြီးတော့လုံးဝသင်ကျဲတဲ့တတိအဲဒါနှစ်ခုတည်းပါတဲ့ ပေါင်းကြည့်15ပါးပဲဒုက္ခရာဥပိ္ပခာနိဆိုတော့ဟိုက2ပါးအဲနောက်က2ပါးထက်ပါနဲ့ဘယ်နဲ့တော့ပြီး15ပါးဖြစ်တော့ရှိကပြောရတဲ့စင်ကရှိတယ်ရှိကသူ့စင်နဲ့ဒီစင်ထဲမှာအာသဝေဒနာပညာစေရနာမရတိကာရာဤငါဝါရှင်ညာစိတ်တိုင်းနဲ့စိတ်တိုင်းမှာဒီ၅ပါးကပါတယ်ဆိုတော့သရုပ်တော်တန်လည်းဒီ၅ပါးပါနေတာပဲ အဲစိတ်ကူ90စိတ်89ခုမှာစိတ်တိုင်းစိတ်တိုင်းမှာဖတ်တာပါတာဝေဒနာပါပညာပါစေရနာပါမနတိကာရပါဒီ၅ခုကပါနေတာပြီးတော့ဒီသာစိတ်မှာဒီ၅ခုတည်းပါတယ်ခန္ဓာဒီမောဘဝိရတတိဥကိကအင်္ဂါပြရှင်လာသာနိုင်နေသာစိတ်တိုင်းမှာဒီငါးခုကလည်းပါတယ်ပဲဇာတိပထမဇာလည်းပါဒုတိယလည်းပါတတိယလည်းပါသုထလည်းပါအဲဇာနိုင်ဇာနိုင်မှာပါနေလားပြောရမယ်ဥစ္စာတွေမဟုတ်ဘူးအဲဒီတော့ အဲစိတ်တိုင်းမှာစဉ်းစား၅ပါးဇာတိုင်းမှာစဉ်းစား၅ပါးဆိုတော့30ပြီးတော့ဇာစိတ်တစ်ခုထည့်လိုက်တော့30ပါးဘောသူက30ပါးကတော့ဒါကဇာစိတ်တဲ့ဇာစိတ်တိုင်းမှာ30ပါးကအမြဲပါနေတာဒီ30ပါးမရုပ်နိုင်မရောနိုင်ဘူးဟိုဇာယင်္ဂါတွေကလည်းဝိတက်ဝိသရာပီတိတွေကဒုက္ခတွေကလည်းရော့တော့အဲဒီ30ပါးကမရော့တော့အဲဒီ30ပါးထဲမှာဒီကဒုက္ခဥပေက္ခ ဒီနှစ်ခုထက်3ဖြစ်တာနာဘောကနဲ့သုံးဝဆင်ကျတဲ့တတိနှစ်ခုထက်15ပါပဲအဲ့ဒါကိုဒုက္ခအရာဥပိ္ပခာနဲ့နာဘောကလုံးဝဆင်မြင်ရတတိပေါင်းဒီ15ပဲဆိုရမယ်ဒုက္ခအရာဥပိ္ပခာနဲ့နာဘောကလုံးဝဆင်ပြီးညတတိ ပေါင်းရှိ15ပင်ဒုက္ခယာဒုက္ခခာနှင်းနာဘောကလောဝဆင်ပြီးညတတိပေါင်းရှိ15ပင်ဒုက္ခယာဒုက္ခခာနှင်းနာဘောကလောဝဆင်ပြီးညတတိ ပေါင်းကြည့်15ပဲအဲသာရရှိတဲ့ပုဂ္ဂိုလ်ဆိုသာရမရှိတဲ့ပုဂ္ဂိုလ်ဆိုနေမှာမဟုတ်ကြဆိုတာမှာဥစ္စာရာ သရုပ်ခြေဇာနေဓမ္မခြေဇာသရုပ်ခြေဇာနေဓမ္မဥပိ္ပခာသနာဘောဘောသသတိသဧကဂတာသပါဠိတော်ဒီအကုန်လုံးပါပါတယ်အဲဒီကနောက်ကျတော့သာသောသဝေဒနာသာသောဝေဒနာပညာစေရနာမနတိကာတော့ခန္ဓာဒီမောဝိရိယတတိဥပိ္ပခာဆိုပြီးတော့ အာဒါတွေအကုန်လုံးပါတာပါဠိတော်မှာတည်းရဲ့ပါတယ်အဲ့ဒါတွေကိုဒီအတူချုံးပြီးတော့ဆောင်မို့ခြင်းနဲ့မှတ်ရအောင်လို့တို့ပဲကြည့်ရတယ်ပါဠိတော်တွေတိုင်းဆိုလို့ရှိရင်ဒီစာရွက်မလောက်နိုင်ဘူးစာရွက်ဒီကချက်ပဲပုံမဖြစ်မှာလားမလည်းမမှန်နိုင်ပါဘူးအဲခုသူတို့ဇာလဲ15ပဲပြင်းရရှိပြီးသူတို့ဇာမှာလည်းပဲဉာဏ်သာရိပုတ္တရာ15ပါးတရားတွေပြင်းရပါပဲ ယတဓမ္မနုဂရဝဝရိတဝန္တိအဘထိုရှင်သာရိပုတ္တရာတိဓမ္မထို15ပါးသောတရားတော်နုဂရဝဝရိတအစဉ်တိုင်းပိုင်းခြား၍ပြညာကုန်မီဟွန်းနေဖြစ်ကုန်၏15ပါးသောတရားတွေပိုင်းခြားပြီးယတဓမ္မဝိဒဥပါဒံတိဝိညာတဓမ္မဝိဒဥပိသံတိဝိဒဥပါဒနေဝိဒအဘဘာနိသံတိ ဒီလို15ပါးဒီဓမ္မတို့15ပါးသောတရားတို့အတာတို့သမာဓိဘုရားဝိဓာထင်ရှားပြရကောင်းနေပြီပဲဥပေသံဖြစ်ပေါ်ကုန်ဝိဓာထင်ရှားပြရကောင်းနေဥပါဒာနေဒီကုန်ဝိဓာထင်ရှားပြရကောင်းနေဖြစ်ပြီအဘာဒကသံတိထုတ်ပြောက်သွားရလေကုန်ပြစ်တာကိုလည်းပြီးရဲ့ပြီးတာကိုလည်းပြီးရဲ့ပြစ်သွားတာကိုလည်းပြီးတယ်အဲဒါဓမ္မဘာနုမပြီးနေတဲ့အတိုင်းပါပဲအာဟုသွားတံဘောတိ အာဟုတ်သွားစကားမရှိသေးပဲတန်ဖိုးကြီးအဖြစ်ဖြစ်ပေါ်လာကြကုန်ဟုတ်သွားဖြစ်ပေါ်လာပြီးပြီစီပြီး၍ပတိဝင်းဒီတခံပြည့်ယူသွားကြလေကုန်ဤတိတို့ကစားနာတိပြီလေတော့ဒီအဲ့ဒီတစ်ဆယ်နဲ့ငါးပါးသောတရားတွေဇံဝင်တိုင်းကပြည်ပြီးဘူးဘောဇံဝင်လာတဲ့ခိုက်တာမှသူဖြစ်တာပြီးတော့လည်းဇံငါထရဆိုတာမရှိဘူးကြောက်သွားဖြစ်ပြီးကြောက်သွားတယ်မမြဲတဲ့တရားတွေပဲအဲဒီလိုချူပြီးနေပါလေတဲ့

ကတိုင်းအာယုန်တွေအာရုံဖြစ်တဲ့ဇာန်ပညာတွေအကုန်လုံးကျင်းသွားပြီရေပြားတယ်။အကင်းအောင်လို့ပဲဒီနေ့ကအားထုတ်ရတာ။ပဋိကပညာတွေလည်းကျင်းသွားပြီ။ပဋိကပညာဆိုတာမြင်လိုက်ကြားလိုက်အဲဒီပညာပညာပြန်မရှိဘူးတဲ့။နာနာတပညာတွေအမျိုးမျိုးသောသဘောရှိတဲ့ပညာတွေဟိုအောင်ဒီအာယုန်အာရုံဖြစ်တဲ့ဝိပင်ဆိုမြင်မှတဘာတဲ့ကာမဝတ္တစိတ်ပညာတွေပေါ့လေပဋိပညာတွေ။ဆိုရင်တော့

ပထမတော့ကတိုင်းအာရုံကိုနှလုံးသွင်းရပထူကတိုင်းဇာရတာတဲ့ဘုံပထူကတိုင်းအဘောကတိုင်းဇာရတဲ့အာဘောကတိုင်းမှာဒီကတိုင်းနှလုံးသွင်းတော့ပထူကတိုင်းနဲ့ရှင်းတယ်ဘယ်ကြည့်ကြည့်မျက်စိနဲ့ဖွင့်ကြည့်လည်းပဲကတိုင်းရုပ်တွေပထူကြီးကြီးရှင်းနေတာပဲရှင်းဆိုရင်အစင်းကတိုင်းနဲ့မျိုးတို့အဝါတို့စသည်ကတိုင်းနဲ့ညပြီးတာလောဟိတဩရတဒီကတိုင်းနဲ့ ကြည့်ရကြည့်ရထင်းနေတယ်မကြည့်ဘဲနဲ့စိတ်နဲ့မှန်းလိုက်ရင်လည်းစိတ်နဲ့လည်းအဒီကတိုင်းနေနေရတာမှရှိနေတာပဲသူကအဲဒီရှိနေတာတွေဟာကသူကဒါတွေဖြောက်ပြရတာဟောအဲဒီဟာတွေကဒါတွေဟာငါနှလုံးသွင်းတဲ့သမာဓိပညာရောက်ထင်းနေတာပဲအမှန်စစ်စစ်တော့ဒါဟင်းလင်းမြင်ကောင်းမြင်ရပဲလို့အာသာသောအာသာသောဟင်းလင်းမြင်ဟင်းလင်းမြင်နှလုံးသွင်းတော့အဲဒီတစ်ခီကတိုင်းထင်းနေတဲ့အရာတွေတစ်ဖြည်းဖြည်းအပေါက်ကြားတွေဖြစ်လာတယ် အရောင်လင်းကတိုင်းတွေကလည်းဒီလိုပဲညိုဆိုညိုတွေကပေါက်ကြဖြစ်အဝါစင်းအဝါတွေကပေါက်ကြဖြစ်အပြင်းနဲ့ပေါက်ကြတွေဖြစ်ပြီးတော့ပေါက်ကြတွေကများများပြီးတော့ကတိုင်းရုပ်ကနေကြတော့ကတိုင်းရုပ်တွေလုံးလုံးပြောက်သွားအနန္တောအာကာတော့သုံးရှိတယ်ကောင်းနေတယ်ကောင်းနေတာသုံးစားမရှိဘူးကောင်းနေပြီကောင်းနေအာယုံမထင်းလားအဲဒီကောင်းနေအာယုံထင်ပြီးတော့ဇာဖြစ်တာပေါ့သူကအဲဒါအာကာသနင်းဆရာရဏဇာန်နဲ့ အဲဒီအာဂဗနိစ္စရဏဇာမာတော့အာဂဗနိစ္စရဏဇာဝင်စားပြီးဇာနာထတဲ့အခါရှုတာတော့အတူတူပါပဲဒါပေမဲ့လို့သူကဝိရင်းရှိတော့တယ်ဒီမှာဒီမှာသူ့သူတွေမပါဘူးအာဂဗနိစ္စရဏပညာနဲ့အကဲကတာဒါကနှစ်ခုချက်နောက်ဟိုက7ခုနဲ့ပေါင်းရင်73ခုပဲရှိတော့တယ် အာဂတနိသာရဏဇံဆိုတာဇာယင်ခံနဲ့တွေ့လို့ရှိရင်ဥပ္ပခာနေရတဲ့တာပဲဒါပေမဲ့ဒီမှာဥပ္ပခာတွေ့မထားဘူးဥပ္ပခာဒီထဲမှာပါဠိတော်ပြရတာပညာအာဂတနိသာရဏပညာရေးစအာဂတနိသာရဏေအာဂတနိသာရဏပညာဧကဂတာအဘောဝေဒနာစသည်ဖြင့်အဲဒီ၁၇ပါးသော၁၃ပါးသောတရားတွေကိုဟောထားတယ်အဲဒါတွေဒီမှာ ဆောင်းမိုးကသိထားပါလေအောက်အရူပဇံသုံးဝသိရမည်သူပင်အဲဒီအရူပဇံသုံးခုကာလနဲ့သာရဏဇံဝိညာဉ်နဲ့သာရဏဇံအကိစ္စရဏဇံဒီဇံသုံးခုမှာရှုပုံအတူတူပဲဆိုတော့ပညာနဲ့ဧကဂရဇာယင်္ဂမြာပညာနဲ့ဧကဂရနှစ်ခုတွေ့ပြီးဉာဏ်သာ7ပါးခုန7ပါးပဲတည်းရအဲသာသဝေဒနာပညာစေဒနာမနတိကာရစိတ်တိုင်းမှာရှင်တဲ့တရားက၅ခုခန္ဓာဒီမောဟဝိရိယတတိဥဒိဋ္ဌ ဒါနိုင်မှရှင်တဲ့ပြ၅ခု30နောက်အဲ့ဒီအာဂမင်းသာရဏဇာစိတ်ဉာဏ်ဉာဏ်သာရဏဇာစိတ်တို့ဇာစိတ်တစ်ခုပါဆက်လိုက်ရင်7ခုအဲ့ဒီ7ခုနဲ့ဒီကပညာနဲ့ကြည့်ရတာနဲ့ပေါင်းရင်73ခုပဲအဲ့ဒီ73ခုပဲတည်းရဟောတာအဲ့ဒီ73ခုကိုဝိပဿနာရှိရဲ့ဒီရသဓမ္မအနုပရဝါဝရိတာဟောနေအဲ့ဒီတရားတွေအစဉ်တိုင်းပိုင်းခြားပြီးတော့သိရဲ့ ဖြစ်ပေါ်လာတာလည်းပြီးပြီးနေတာလည်းပြီးပြတ်သွားတာလည်းပြီးရဲ့အစမရှိသေးဘဲနဲ့အခုဖြစ်လာတယ်ဖြစ်ပြီးတော့လည်းကြောက်တာမရှိကြဘူးအိဋ္ဌပဲလို့လည်းပြီးတယ်အဲဒါအာအာရူပါဇံသုံးပါးသိရနေလူချင်းတွေကရင်းချုပ်ပဲအာရူပါဇံနဲ့သုံးခုလုံးသုံးပြီးတော့နေလူပဲမထူးဘူးပညာဧကဂတာဆယ်တပြားပေါင်း53ပင်အဲသုံးပါးသောတရားတွေဒီမှာပြတယ်အဲဆိုရမယ်အောက်အရူပါ အောက်အရူပသံသုံးဝါသိယနိရုပင်အောက်အရူပသံသုံးဝါသိယနိရုပင်အောက်အရူပသံသုံးဝါ ရှိတယ်၄ခုထဲမှာပထမဒုတိယတတိယအောက်ပိုင်းစာ၃ခုတဲ့အထက်ပိုင်းကစာနေဝပညာစာခံထားတယ်။အဝါရူပါဇံသုံးဝါတိယနိဒုပင်အကျုပ်ကအတူတူပဲကျုတဲ့တရားကဘယ်နှပါးတုံးဆိုပညာဧကကတာ၁၀တရားပေါင်း53ပင်73ပါးပဲဆိုရမယ်ပညာဧကကတာ၁၀တရားပေါင်း53ပင် ကိကတာသတ္တပြာပေါင်း53ပင်ပညာဣကကတာသတ္တပြာပေါင်း53ပင် င်းညိုတွေပါလေသင်ထားတဲ့ပုဂ္ဂိုလ်ကတော့အာယုဘာသာကဥပ္ပခာနေတဲ့တဲ့ကဒီလိုဆိုင်တာတော့အဲဒီဥပ္ပခာကိုဒီမှာထည့်မဟုတ်ဘူးဒါရီတော်ကတော့ပညာနဲ့ကြက်ကြက်တာပဲကျန်နှစ်ခုနောက်ဟိုကစိတ်တိုင်းရှင်လာကအတ္တသတိက၅ခုဌာနဒီမောခသတိကဒါစိတ်တိုင်းရှင်လာ၅ခုအဲဒီဆက်ဒါစိတ်ကတစ်ခုနဲ့၁၁ခုအဲဒီ၁၁ခုနဲ့ပညာကြက်ကြက်တာပေါင်း73ပါးဒါပဲ အာယုဘဇာနေမှာသုံးပါးကြီးတယ်ပဲမြတ်စွာဘုရားဟောတာအဲ့ဒါတွေရှိတယ်တဲ့ရှင်သာရိပုတ္တရာရှိပုံကိုရှင်သာရိပုတ္တရာပုတ္တရာရှိတုန်းကသူရှိတဲ့အတိုင်းနဲ့မြတ်စွာဘုရားဟောတာဒီလိုသာရှိတာလည်းဒီလိုဟောတာနောက်နေဝပညာဇာရောက်နေဝပညာနာပညာရဏအာယုဘဇာအထက်ဆုံးအမြင့်ဆုံးဇာရောက်အဲ့ဒီဇာကြတော့ဒီလိုတရဘာသောတရားတွေခွဲမစုနိုင်တော့ဘူးတဲ့သိမ်မွေလွန်းလို့ နေဝပညာနာပညာဒနာဆိုတာနေဝပညာနာပညာကိုနေဝပညာပညာမရှိဘူးတဲ့လုံးလုံးမရှိဘူးလားဆိုတော့လုံးလုံးမရှိရင်လည်းပဲသူကပြေးနေတာဖြစ်တော့မှာပေါ့ပြေးနေတယ်ဖြစ်တော့နာပညာနာအပညာပညာလုံးလုံးကင်းတာလည်းမဟုတ်ပညာလေးရှိသေးရဲ့ပညာမရှိတဲ့ရှိဖြစ်နေတာပေါ့သိမွေ့တယ်ပညာတော်မဟုတ်ဘူးတဲ့ပညာလေးလည်းအကုန်လုံးတူတူပဲနေဝပညာသာရောက်လို့ရှိရင်ဟတ်တာကလည်း မတွေ့သလိုတွေ့သလိုအဲဝေဒနာကလည်းပဲမခံစားသလိုခံစားသလိုဝေဒနာကလည်းပဲသိစုံမှုကမရှိသလိုရှိသလိုစိတ်ကလည်းပဲမသိသလိုသိသလိုမသိတသိဖြစ်အဲဒါစိတ်မွေးသူတရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေလည်းတစ်ခါတစ်ခါဖြစ်တတ်တယ်ဆိုတာညီမပညာနဲ့ဖတ်တူလို့ပဲိတ်ကမရှိတယ်လို့ရှိတယ်လို့ပဲသူကမရှိဘူးလို့လည်းမဆိုပါဘူးရှိတယ်လည်းမဆိုပါဘူးမထင်ကြသိမ့်မွင်းတယ်အဲ့ဒါဖြစ်တယ်သူက အဲဒီတော့အဲ့ဒီတရားတွေမှာတော့ဒါကဖတ်တာအာယုံကြည့်တော့တာပဲဒါဝေဒနာခံစားတာပဲကောင်းတယ်မကောင်းမှုစသည်ဖြင့်ဘာမှသူကမပိုင်းခြားနိုင်တော့ဘူးအဲကြောင့်အဲတေရမေဧဝံနုပတတိအဲ့ဒီတရားတွေကိုသန္တာရိပုတ္တရာကဒီလိုရှိပါတယ်ပိဋိကိရမေဓမ္မ အာဟုသောသမောနိဟုတ်သောသာအာဟုသောသမောနိဟုတ်သောပတိဝိဉ္စီတိဒီမေဓမ္မဤတရားတော်သည်အာဟုသောသာမရှိကုန်ပဲသမောနိကိရာဖြစ်လာကုန်သရဟုတ်သောဖြစ်ကုန်မည်၍ပတိဝိဉ္စီကိရာထုတ်သောပုံသရဤတိဤသို့ပါဠိဝိပဒတိရှိ၏အဲတမနုပါဒတိရှိ၏ဒီကြတော့ဘုရုံးကတော့မဟုတ်ဘူးဘုရုံးကတော့ပိုင်းခြားရှိတာကိုတရားတွေက အသီးသီးပိုင်းခြားယူသေးတဲ့16ပါးတို့15ပါးတို့17ပါးတို့အသီးသီးပိုင်းခြားယူသေးတဲ့အဲဟာတာဖြင့်လဲအတွေ့အဖြစ်သွားတဲ့ဝေဒနာဖြင့်လည်းခံစားမှုဖြစ်သွားတယ်ပညာရှင်မှတ်သားမှုဖြစ်သွားတယ်ဖြစ်ပြီးကြောက်သွားတယ်အသီးသီးတွေပိုင်းခြားပြီးအစိတ်စိတ်ယူနိုင်တယ်အခုဒီမှာပြုလို့မရှိဘူးတဲ့လုံးရပဲပြုရတော့တယ်ကလာပကလာပနီးဆိုတယ်ကလာပသမထနာပြီးအပေါင်းလိုက်သုံးသပ်တယ် အဲစိတ်စိတ်သိတရားတွေအကုန်လုံးပေါင်းပြီးတစ်လုံးနဲ့ပဲဒီလိုဖြစ်ဒီလိုပြက်သွားတာပဲဣတိကိရမေရမအာဟုတော်တံဘုန်းကြီးဟုတ်တော်ပတိဝင်းဒီမေဓမ္မဤတရားတော်သည်တဲ့သံဝင်စားကိကဖြစ်နေတဲ့တရားဒီမေဓမ္မဤတရားတော်သည်အာဟုတော်မရှိကုန်မဲ့တံဘုန်းကြီးကိရဖြစ်ပေါ်လာကုန်တတ်ုဒ္ဓဝါဖြစ်တော်ကောင်းကြီးရေမတိဝင်းဒီကြီးကတောက်ဝယ်သွားကုန်ကြဣတိဤသို့သနုပါတိရှု၏ အပေါင်းလိုက်ပဲရှိရတော့တယ်အသေးစိတ်ခွဲပြီးမရှိနိုင်တော့ဘူးတဲ့နိဝသင်္ညာဘာလို့လဲတော့သိမ်မွေလုံးလို့နိဝသင်္ညာသာစိတ်ရှိနိုင်တာဘုရားတော်ဘာပဲရှိနိုင်တာတဲ့ဘာဝကတွေမရှိနိုင်ဘူးမြတ်စွာဘုရားတော့အသေးစိတ်ခွဲရှိနိုင်တယ်ဘုရားလုံးတော်ဘောရတယ်အသေးစိတ်ခွဲရှိနိုင်တယ်အဲသာဝကတွေမှာတော့နိဝသင်္ညာသာကိုအသေးစိတ်ခွဲမရှိနိုင်ဘူးဒါကြောင့်နိဝသင်္ညာသာကစပြီးဝိပဿနာလည်းမရှိရဘူးအောက်ဇာနေကရှိပြီးမှနောက်ဆုံးကြမှာပြီး ရှုရတယ်ရှုတဲ့အခါနဲ့ရှေ့ကရှုခဲ့တဲ့ဇာနေတော်ပဲဒီလိုလည်းပဲဒီလိုတရားတွေပါပဲဆိုပြီးရှေ့ဟာတွေနဲ့နီးမိပြီးတော့အနိစ္စဒုက္ခအနတ္တဒီလိုသိမြင်ရတော့တာကဒီလိုမျိုးပဲဖြစ်နေတော့ဒီဒီတာကကြီးတွေ့တာမဟုတ်တော့ဘူးအဲ့ဒါကဆိုမြေဝတင်ညာတိမ်မွေးစွာဆွဲကမရှုဘူးမြေဝတင်ညာတိမ်မွေးတဲ့အတွက်ဆွဲမရှုနိုင်ဘူးအဲထားတာဒီမှာလည်းဝိပဿနာရှုဖို့ပြတဲ့အခါမှာသာ ဇာရှိတဲ့ပုဂ္ဂိုလ်ဇံဝင်စားရှိတော့မိဝပညာနာပညာရဏဇာနာခြံထားတယ်သူဝင်စားနေအဲပထမဒုတိယတတိယသရုပ်သာအာရပနိဇာရဏဝိညာဉ်ဇာရဏအကိညာရဏအဲဒီဇာနေကိုဝင်စားပြီးတော့ယူတဲ့မိဝပညာလာစပြီးရှိလို့မရှိဘူးတဲ့နောက်တော့ရှိလို့ရပါတယ်ဒီဇာနေကရှိလာပြီးနောက်နောက်တော့ကိုမိဝပညာဇာဝင်စားပြီးတော့လုံးရဲ့ကိုယ်လေးသူက မရေမရမသိမချဖြစ်မှာပေါ့ပိပိတတာတော့မဟုတ်ဘူးလုံးရပဲဒီလိုပြည့်ဒီလိုပြည့်သွားတာပဲအိဋ္ဌာကဟိုတရားတွေလိုပဲအတူတူပဲဆိုပြီးတော့မိမိပြီးတော့ကျွရတော့သိမ့်မွင့်နေတယ်အခုယောဂီတွေလည်းပဲသိမ့်မွင့်နေတဲ့ကရှိတယ်အမှတ်တွေသိကောင်းနေတာသိမ့်မွင့်နေတယ်သိမရှိရှိမသိတယ်လို့သိတယ်လို့ဒါလေးတွေရှိတယ်အဲ့ဒါတွေအဘိဓိပိုင်းခြားရှုလို့မဖြစ်တော့ဘူးသိရသိရဒီလိုရှုသွားတော့ နေဝပညာပိငွေသာခွဲကားမရှိသည်စေသာနမိကလမိပေါင်းစည်းရှိပါရှိတယ်ဒီရှိကပထမဇန်ဒုတိယဇန်စသည်အောက်ဇန်နေရှိအဲဒီဇန်တွေကအသီးသီးတရားတွေဖြစ်ပြီးဖြစ်ပြီးကြကသီးသီးသားဖြစ်နေအဲ့ဒါတွေလိုပဲအခုနေဝပညာဇန်ဖြစ်ခိုက်မှလည်းပဲသိစေတွေတရားတွေဟာမျိုးဖြစ်ပြီးတော့ပြတ်သွားတာပဲတော့ပေါင်းလိုက်ပေါ်တယ်ကလပ်ဆိုတာပေါင်းတယ်ကလပ်နီးပေါင်းလိုက်ကလာပသမဂနာနီး သေးစိတ်အနုပရမင်းမဟုတ်ဘူးအသေးစိတ်တစ်ခုချင်းတစ်ခုချင်းရှုတာကအခုဆိုတော့ကောင်းနေပိန်နေထိုင်နေရှိတယ်ဆိုသိကူကလူကျင်တာပေါ်ရင်လူကျင်တယ်ဆိုတာအဲလူကျင်တဲ့သဘောကိုလောဘရာဂဆိုတာပြီးသားရှုနိုင်တာလူကျင်တာတွေကပြီးပြီးသားတာဖြစ်လာတာကိုကြံနေဆိုရင်ကြံတဲ့စိတ်ကလေးပြီးပြီးသားတာဖြစ်လာရှုနိုင်တယ်အဲကိုယ်ကညောင်းတာပူတာနာတာကျင်နေကြခဲတာဆိုရင်ညောင်းနေပူတယ်နာတယ်ကျင်နေကြခဲတဲ့ဒုက္ခဝေဒနာတွေပြီးပြီးသားတာရှုနိုင်တယ် ဝန်တာရင်လည်းဝန်တာတာစိညစ်တာပေါ်ရင်လည်းစိညစ်တာသူကပိပိတာတာရှုလို့ရတယ်အဲ့ဒီသိမ်မွေ့နေတဲ့အခါအဲ့ဒီလိုရှုလို့မရဘူးယောဂီတွေမှသိကောင်းနေတဲ့အခါရှိပါတယ်သာနာနာတော့မရှိပါဘူးဒါလည်းနိဝပညာကရောက်နေတယ်လို့ပဲဟိုမှာသိမသိရပြီရှင်းတယ်အဲ့ဒါကိုအကရဲ့ဝေဒနာရဲ့ပညာရဲ့အဲလောဘရဲ့ဘာရဲ့စသဖြင့်လောဘကတော့အဓိကတော့မဖြစ်ဘူးသူကသိမ်မွေ့နေကုသိုလ်တရားတွေကသဒ္ဓါရဲ့မတိရဲ့စသဖြင့် အဲ့ဒါတွေမခွဲနိုင်ဘူးအဲမပြီးပြီးဖြစ်နေတာလေးတွေဒါပြီးရပြီးရဒီလိုပဲမှရတာအခုမြေဝပညာဇာနဲ့စင်္သာရိပုတ္တရာဒီလိုပဲမြေဝပညာသိမွေးစွာဆွဲတာမရှိဘူးအသီးသီးဆွဲပြီးမရှိဘူးဆရဘာတော့ဆရဘာပဲပြည့်စုံနေပြီကလာနီပေါင်းစည်းရှိတယ်ဒီပြည့်စုံနေပြည့်စုံနေနဲ့နီးမိပြီးတော့ပေါင်းလိုက်အားဖြင့်ဒီလိုပြည့်ဒီလိုပြည့်သွားတာပဲအနိစ္စပဲဒုက္ခပဲအနတ္တပဲဒီလိုပေါင်းစည်းသွားတယ် ဆိုင်ဆိုရမယ်နေဝပညာသိမ်မွေ့စွာဝဲကမရှိပြီနေဝပညာသိမ်မွေ့စွာဝဲကမရှိပြီ ရှေးစားနဲ့မိခဏမိပေါင်းစည်းရှိလေပြီရှေးစားနဲ့နီးမိပြီးတော့ဒီလိုဖြစ်ဒီလိုဖြစ်သွားတာပဲလို့အလားပသမန္တနာမိနဲ့ခုသွားတယ်ဆိုရမယ်ရှေးစားနဲ့မိရှေးစားနဲ့မိမာတို့ဒုညိတဲ့သံဃာနဲ့ဟောမှာဘုရားဘောနဲ့ခုနဲ့နီးမိရတယ်ရှေးသားနှင့်မိကလနီး ပေါင်းစည်းရှိလေသည်စေတံနှင့်မိကလမိပေါင်းစည်းရှိလေသည်စေတံနှင့်မိကလမိပေါင်းစည်းရှိလေသည် စ္စတာရိသင်္ခါရသင်္ခါရသအနိစ္စတာဒိဋ္ဌာယသဗ္ဗေဓမ္မာအနိစ္စတိကလာပါတော်သမသနာဟောတိဧကတာပိသင်္ခါရသတခုသောသင်္ခါရဤသောတေအနိစ္စတာယမမြဲသည့်ဖြစ်ကိုဒိဋ္ဌာယမမြဲသည့်ရှိသောသဗ္ဗေသင်္ခါရလုံးသောသင်္ခါရတို့သည်အနိစ္စတိမမြဲကုန်ဟူ၍ကလာပါတော်အပေါင်းစီအားဖြင့်နေရတနာတော်နိမိတော်အားဖြင့် သမထနာသုံးပါးရှင်းပြီးဟောဒီရှိပြီဆိုတာအတော်ဥဒ္ဒေကမှာပြတော့အဲတခုသောတရားလေးတွေ့လို့ရှိရင်ယောဂီပုဂ္ဂိုလ်တွေကကိုရှုနေတာလေးအဲစိတ်ကူးရဲ့အောင်းနေပိန်နေမှန်ရင်စိတ်ကူးရမှစိတ်ကူးအောင်စိတ်ကူးတာလေးကမမြဲပါပဲလားစိတ်ကူးတာလေးကခုမှပြပြောက်သွားတာပဲသဘောကျတော့သူမရှိလို့ပဲအသေးကလည်းဒီလိုစိတ်ကူးတွေဒီလိုဖြစ်ပြနေတာပဲမမြဲတဲ့တရားတွေပဲဟောဒီလိုတခုသောတရားမမြဲတာသိရနဲ့ ဒီရင်တရားတွေအကုန်လုံးလည်းဒီလိုကြီးတယ်ပဲဒီလောကလုံးလည်းဒီလိုပဲလူဝသနာကလည်းဒီလိုပဲအမြဲတည်းတရားကြီးတယ်ပဲလို့အပေါင်းလိုက်အားဖြင့်နီးနီးပြီးတော့ရှုသွားတာကလည်းကလာပတ္တမနာနီးခေါ်တယ်အဲ့ဒီနီးတဲ့ရှုရှုတာဇံဝင်စားပြီးဇံအထလာတော့ခင်ဗျားကြားမဟုတ်ဘူးတရားတွေသင်္နိမှုတွေပြင်းအတိအကျခွဲမရှုနိုင်ဘူးမရှုနိုင်တော့ဒီတရားတွေလည်းပဲဟိုရှိကပထမလားဒီလိုသာစပြီးတရားတွေလည်းပဲဖြစ်ပြီးကြောက်တော့မမြဲတဲ့တရားတွေပါပဲဆိုပြီးလုံးပြီးတော့ရှုလိုက်တာပါ အဲဒါရှင်းသာမင်းမိကလာနီပေါင်းသိရှိလေသည်မသင်ရှားရာသောနိဒာနိုင်ငါရှိရသည်ယောဂီပုဂ္ဂိုလ်တွေမှာသင်ကြားတဲ့တရားတွေပေါ်ရာရှိမသင်ကြားရာတွေကတော့အဲဒီတော့နီးပြီးပြီးရှိပါတဲ့ဘုရားပြောတဲ့အတိုင်းပဲအဲကောင်းတယ်ပိန်တယ်စိတ်ကူးတယ်ဆိုစိတ်ကူးတာတွေမှလည်းစိတ်ကူးတာလည်းကြောက်သွားတော့ဒါသင်ကြားတာကိုဒီရင်မသင်ကြားတဲ့စိတ်ကူးတွေလည်းရှိတာပေါ့ဒီကမရှိခဲ့တာတွေပုညတဏ္ဍာဥစ္စာတွေပဲသင်ကြားမယ် အဲ့ဒါတွေလည်းဒီလိုပဲမမြဲတာတွေပဲဆိုပြီးတော့နီးမိပြီးတော့ဆင်းရဲရှုတာမသင်ကြားတဲ့တရားဟုသမျှဒီလိုပဲနီးမိရှုရတယ်စိတ်ကူးတဲ့ဆိုစိတ်ကူးတာသင်ကြားတာကိုဒီနေ့ဖာတာတို့ပညာတို့စေရနာတို့ဒီကဲကတာတို့ယူတင်တွေဆိုတာရမသင်ကြားဘူးအဲ့ဒါဒီတရားတွေကလည်းဒီလိုဖြစ်ပြနေတာပဲလို့နီးမိပြီးတော့ရှုရတယ်မသင်ကြားရထွန်းဤတာနိုင်ငါရှုရပြီအဲ့ဒါကယောဂီပုဂ္ဂိုလ်တွေမှာဒီနည်းနဲ့ရှုရတယ်ဆိုတာကိုနားလည်အောင် ဆိုရမယ်မသင်ရှားရကိုနီးတာနိုင်ငါရှိရသည်သင်ရှားရကိုနီးတာနိုင်ငါရှိရသည်သင်ရှားရကိုနီးတာနိုင်ငါရှိရသည် ပသမထနာနည်းနဲ့ယူရတယ်သင်ကြားတဲ့တရားလေးသိပြတာမမြဲဘူးပြီးတော့ဒီတင်ဟာတွေလည်းဒီလိုမမြဲတာတွေပဲလို့ပေါင်းလိုက်အားဖြင့်ဆင်လာသမထနာဉာဏ်ကတရားတို့ရဲ့ယောဂီတွေမှာဉာဏ်ဖြစ်တာကအဲ့ဒီလိုပဲအခုတော့တရားလေးသဘောကျတာနဲ့ဒီလိုပဲဟိုဘာတွေလည်းမမြဲပါဘူးတရားလည်းမမြဲဘူးမမြဲတာတွေအလုံးမမြဲတဲ့တရားတွေကြီးတွေပဲလို့ဒီလိုသဘောကျကျသွားတယ်သမထနာဉာဏ်ဖြစ်တယ် ကိုယ်တွင်သင်္ချာယုံနာများအပိုင်းခြားရှိပါ၏ကိုယ်ထဲမှာသင်္ချာတဲ့ယုံနာနေအခုကိုယ်တိုင်းသင်္ချာတာလေကောင်းတာပိန်တာဆိုင်တာထိတာအဲမြင်တာကြားတာကိုယ်တာဆန်းတာစသည်ဖြင့်ပေါ်တယ်သင်္ချာတဲ့တရားတွေပိုင်းခြားပြီးတော့ယူတဲ့ကိုယ်တွင်ကတရားတွေကိုယ်ထဲများတော့ဘာမှမဆိုင်အောင်အကုန်လုံးရှိရတယ်မြင်နိုင်ကြတဲ့နာနဲ့စသည်ဖြင့်တွေ့ကြတဲ့ကိုယ်ထဲဆိုင်တဲ့ကြားတဲ့ဒီကုသနာချာပြီးတဲ့ အကုန်လုံးရှိရပြီအကိုတွင်ထင်ရှားယုံနာမြပိုင်းခြားရှိရပြီဆိုရမယ်ကိုတွင်ထင်ရှားယုံနာမြပိုင်းခြားရှိရပြီကိုတွင်ထင်ရှားယုံနာမြပိုင်းခြားရှိရပြီကိုတွင်ထင်ရှား တရားတွေပြစ္ဆဒတရားတွေသင်ကြားရတယ်အကုန်လုံးရှုတဲ့ဒါကသာဝကအများရှုရတယ်ရှုဖို့ရှုနည်းတဲ့သူရင်းသင်ကြားတဲ့တရားတွေအကုန်လုံးရှုပါတဲ့အပြင်မှာဗဟိတကတရားတွေတဲ့သူများသဏ္ဍာန်ကတရားအပြင်မှာအသက်မဲ့ဘာနာကရည်ကြီးတို့တောတောင်တို့လေတို့မီးတို့စသည်ရှိရတာပေါ့လေရုပ်တွေအဲဒီတရားတွေအပြင်ပါတရားတွေတော့ အသီးသီးခွဲကျူရမလိုပါဘူးတဲ့ဒါတွေကိုအဲဒါညသနာဥစ္စာတွေခွဲကျူလို့ဘယ်ကုန်မလဲအဲဘယ်ကုန်နိုင်မလဲလူရည်တွေအများကြီးရှိရင်ဒါဒီမဟုတ်တဲ့ဘာတွေလည်းအများကြီးပဲဆောက်စုလို့ကုန်နေမှာမကုန်နိုင်ဘူးလို့သာဒါကြောင့်ကိုယ်ရင်းကသင်ကြားတဲ့တရားတွေတစ်ခုချင်းတစ်ခုချင်းပိုင်းခြားပြီးရှင်းနေရင်ရှုမရှင်းနိုင်ရင်လည်းလုံးပြီးတော့ရှုအပြင်ဘကတရားတွေတော့အသီးသီးခွဲမရှင်းနဲ့အပေါင်းလိုက်ပဲရှင်းရတယ်ကိုယ်တဏ္ဍာက ယုံနာနဲ့ဖြစ်ဖြစ်သွားတာမမြဲတာဒီသူများသဏ္ဍာန်ကလည်းဒီလိုပဲအဲလူကြီးလက်စိတ်ကလေးမှလိုက်ကြောက်တာသူများသဏ္ဍာန်နဲ့လူကြီးနာဒီလိုကြောက်သွားတာပဲကိုယ်သဏ္ဍာန်ကနာရကျင်နာကြခဲတာလေးရှိတယ်ဖြစ်ပြီးကြောက်တာသူများသဏ္ဍာန်နဲ့ဒီလိုနာရကျင်နာကြခဲတာတွေဝေဒနာတွေဖြစ်ကြောင်တာမမြဲတာကြီးရဲ့ပဲစသည်ချင်းပေါ်တယ်ကိုယ်သဏ္ဍာန်မထင်ရှားတဲ့တရားရှုပြီးတော့သဘောကျရင်သူများသဏ္ဍာန်ကလည်းပဲဒီလိုပဲဆိုတာအထူးရှုမခံရပါဘူးသူကသူသဘောကျသွားတယ်အဲဒါလို့ရှုရင်သာပြီးတာပဲသာဝကမှာ ပြင်ပနိုင်မဆွဲတိုင်းပေါင်းလိုက်ရှိပါတယ်ပြင်ပပုဇာတဏမှာအဲအသက်မဲ့တဏမှာအပေါင်းလိုက်ပဲရှိပါဆွဲပြီးတော့မရှိပါဘူးတဲ့ရှိတယ်လည်းမရှိဘူးသာဝကမှာအညာသာရှိရတရားမြင်သာဝကမှာရှိရတယ်သမတနာစာရလို့ခေါ်တယ်ဒါကဒီကကကျမ်းစာမှာဖွင့်ထားတယ်အဲဒီကကျမ်းစာမှာရှိတယ်မှာဒီလိုအရင်ကဝိပဿနာရှင်ကြီးပြပထမရွဲမှာတော့ဘုန်းကြီးကျမ်းစာကရေးထားတယ်ဟောမှာအဲဒီကလည်းပဲဒီကထုတ်ပြီးရေးထားတယ်သူတို့ကမှာတော့ ယောဂီတွေကတော့အဲ့ဒီတော့တိုင်းနေမှာမဟုတ်ဘူး။အောင်မို့လောကနာလည်းပြောပါလိမ့်။ကိုယ်ရင်းကိုယ်ရင်းထင်ရှားယုံနာနဲ့ကိုယ်ထဲမှာထင်ရှားတဲ့ယုံနာနေတော့ဖြင့်မြင်တိုင်းကြားတိုင်းပေါ်တိုင်းအကုန်လုံးလိုက်ပြီးတော့ယူအပြင်ပါကတရားတော့ခွဲယူဖို့မလိုဘူးအပေါင်းလိုက်ပဲကိုယ်ရင်းကတရားတွေဖြစ်ဖြစ်တော့လို့မြတ်သားနေနေဒီလိုဖြစ်ဖြစ်နေတာပဲအပေါင်းလိုက်ယူဒါတော့ပဲလူရဲ့တဲ့ဒါဝကမှာအမြတ်သာရှိရတရားနဲ့ဒါဝကရှိရတယ်သမထနာစာရကဘယ်လောက်ပါပဲအဲဒါကြည့်ရမယ် အပြင်ပ၌မခွဲတိုင်းကောင်းလိုက်ရှိရသည်အပြင်ပ၌မခွဲတိုင်းကောင်းလိုက်ရှိရသည်အပြင်ပ၌မခွဲတိုင်း ရှိရတဲ့တရားဥဇ္ဇတာကုရင်တဏ္ဍာကတော့ဉာဏ်ကြတဲ့ဓဝါ၆ပါးပေါ်လာရေးသင်ကြားရတဲ့သူပါတဲ့ဥဇ္ဇတဏ္ဍာကတွေတော့အသေးစိတ်လိုက်ရှိနေဖို့မလိုဘူးကုရင်တဏ္ဍာကတရားနဲ့နှိုင်းပြီးတော့ဥဇ္ဇနာကတရားရှုလိုက်ဖြစ်ပြသွားတယ်မမြဲဘူးဒီမြတ်တဏ္ဍာနဲ့လည်းဒီလိုဖြစ်ပြနေတာပဲတဲ့ဒီလောက်ကြည့်ရင်တော်ပြီတဲ့အဲ့ဒါသာဝကမှာဝိပဿနာပြုလို့ရှိပြီသုတ္တန်တရားတွေသိကြပါတယ် ဘိဓမ္မာတွေကတော့ဘိဓမ္မာတွေလေ့လာနေတဲ့ပုဂ္ဂိုလ်တွေကအဲဒီလိုရှိဖို့ရှိပြီးသုတ်တန်နဲ့သုတ်တန်နဲ့ကသူကဆက်ဆက်ပြီးတော့မကြည့်တော့ညဘာနာနေလည်းရှိရတယ်တော့အောင်းဝင်နေကြတယ်ယုံနာတရားတွေသူတို့ကစာရင်းနဲ့နာမည်တွေနဲ့ခွဲတာကိုအဲဒီလိုတော့ခွဲလို့ရတာပေါ့ညဘာနာကယုံနာနေကိုကစဉ်းစားနေမယ်တကယ်ညဘာနာကဟုတ်မှာမဟုတ်ပဲသူကစာရဲကအမြည်တွေဖြစ်နေတာညဘာနာကိုဝန်တာနေပါရဲ့ဒီတယောက်မှ ဟိုကဒီကြောက်ကိုမမြင်တဲ့လူတယောက်သုဒ္ဓနာမှာဝန်တာနေတဲ့စိတ်တွေဖြစ်ပြနေတယ်ကိုယ်ကရှိနေဒီချိန်သူကသိညစ်ချင်းညစ်နေတာကမှန်မှန်မဟုတ်ဘူးမပြင်းနိုင်ပါဘူးမမှန်နိုင်ပါဘူးသူကအဲ့ဒါသာဝကမှာရှိဝင်ရှင်နီးတဲ့နုဗရတုတ်ကရှိဝင်ရှင်နီးသုံးပါးလေးသင်္သာရိပုတ္တရာ15ရက်ပတ်လုံးတဲ့နုဗရဝိပဿနာရှုပြီးတော့ဉာဏ်နာဖြစ်တယ်တဲ့15ရက်အထုရတယ်သင်္သာရိပုတ္တရာသာက

15ရက်အားထုတ်ရတယ်ပြမမောလာငါ9ရက်နဲ့ဈာနာဖြစ်သွားသူက15ရက်ခုလိုဇံဝင်စားလိုက်ဇာနဲ့ပါတဲ့တရားတွေသေးသေးလိုက်ရှုနာဟိုဒါမှမဟုတ်သူကကြာတယ်နဲ့ပြီးသွားတယ်သေးသေးလိုက်ရှုနေကြတာပဲအဲ15ရက်ရှုပြီးဈာနာဖြစ်တယ်ဈာနာဖြစ်တဲ့အခါကျတော့ခရင်းရင်တော့အားထုတ်ရတာမဟုတ်ဘူးသူကသူများဟောနေတဲ့တရားနာရင်းနဲ့ဈာနာဖြစ်တာအဲဒီ15ရက်မြောက်နေ့ကျတော့ ပုတ္တုဒီကနခဆိုတဲ့သရဝိုက်ရှိတယ်ဒီကနခသိသိဆရာကြီးဒီမှာသူတို့ဒီကိသရဝိုက်လောက်ကြတာကိုလောက်တော့အရင်ကသူတတိတွေသူတူတွေလည်းပါလာတော့အဲသူတူဒီကနခသရဝိုက်ကတော့သူ့နောက်လိုက်မလာဘူးတော့သိသိဆရာကြီးဒီမှာကြံရတယ်အဲဒီဒီကနခသရဝိုက်ကစဉ်းစားတယ်တို့ဦးကြီးဟာတဲ့ခါတိုင်းခါတိုင်းဆိုကိုဆရာကြီးတွားလိုက် ဒီရက်နေ့နေပြန်လာလိုက်ဟိုဆရာကြီးသွားလိုက်ဒီရက်နေ့နေပြန်လိုက်ဆရာမနေဘူးလို့ဟိုဆရာကြီးကလည်းသဘောမကျဒီဆရာကြီးကသဘောမကျပြန်နေလာတယ်ဒီတစ်ခါတွားရတာဦးကြီးရတယ်ဆယ်ငါးရက်တော့ရှိသွားပြီတဲ့ကြားမလာဘူးတဲ့ဘယ်နဲ့နေတယ်လဲမသိဘူးသူကစုံစမ်းအောင်ပါပဲဆိုရင်သူကဒါစုံစမ်းတာကိုညသာပြအဲ့ဒီခါကာလမှာဘေးသကုတ်တာရာဇုံမြို့ဘေးသကုတ်တာဆိုတာရှိတယ် ကိုလည်းရောက်ပြီးကြပါလိမ့်မယ်။ဘုန်းကြီးတို့လည်းရောက်တော့ဒါကနာနဲ့ပတ်သက်တဲ့ဥစ္စာမျိုးတက်ကြည့်တယ်ဒီတောင်ထိရောက်အောင်လို့ဆိုတာဒေဝဂုတ်တော်ဆိုတာဘယ်လိုလဲဇာတွေကဖြည်းဖြည်းတော့အဆက်ပေါ်လည်းကိုင်းရင်ကြီးပါကြီးလည်းသိမရှိတာပါဘူးမြတ်စွာဘုရားသတင်းတော့ဒီဘက်ဘုံတော်တော်သတင်းတော့လည်းဒီမှာတက်နေပြီသိချေတယ်တော့မရှိပါဘူးဒေဝဂုတ်တော်ကတောင်နဲ့သိကြီးကြီးလည်းမဟုတ်ပါဘူး။အဲဒီတောင်ပေါ်မှာသတင်းသုံးခိုက်သူသူကရခတ္တလိုင်းဝက်တူးလိုင်းလို့ခေါ်တယ်။ အဲဝေါကမြေကြီးရတာနဲ့ကြီးကအဆောက်အဦဟောင်းပေါ်လာတယ်အဲ့ဒီနေရာမှာအဆောက်အဦကိုပြုပြင်ပြီးတော့အဲဆောက်လို့ဒုဒန်းတာလို့သူ့ကိုသူကရတလိုင်းဆိုပြီးတော့ဘူဘော့လိုင်းဆိုအဲ့ဒီမှာမြတ်စွာဘုရားသတင်းတော်နေတဲ့အခါဒီကနခသရဝိုက်ကရောက်ရှင်သာရိပုတ္တရာကလည်းမြတ်စွာဘုရားနောက်ကယက္ခပြီးတော့ပြေးနေရင် ဒီကနကပရပိုက်ကမြတ်စွာဘုရားတန်ရောက်တော့သူကဘာကြောက်တော့ဆိုတော့သဗ္ဗမေနာခဏတိတဲ့အဲရှင်ဘောရမတဲ့သင်တို့ကတော့ဒီလိုယူဝါဒရှိတယ်ဘယ်နဲ့တော့သဗ္ဗမေနာခဏတိဘာဘာလုံးစုံနေနေငါအနာခဏတိမနစ်တဲ့သဘောမကြဘူးဘာမှသဘောမကြဘူးလို့ဒီလိုပဲယူရှိတယ်ဆိုဆိုတာကိုသူဘာမှသဘောမကြဘူးအကုန်လုံးလည်းသဘောမကြဘူး

ဒီကနေ့ခါအဲ့ဒီဝေဒနာလို့ခေါ်တယ်အဲ့ဒီဝေဒနာအဲ့ဒီဝေဒနာဖြင့်အလုံးစုံဘာမှမနှစ်တယ်ဘူးဆိုတော့ဘာမှမနှစ်တယ်ဘူးဆိုတော့ယူဝါဒသိရှိနေတာအဲ့ဒါကောင်းတယ်ဘယ်နဲ့မနှစ်တယ်ပဲနေကြလားဒီအဆက်ဘာမှမရှိဘူးဆိုတော့ယူသူရှိနေဆိုတော့ဘာမှမနှစ်တယ်ဘူးဆိုတော့သူကြိုက်တဲ့ဟာလေးကတော့ရှိနေတာကိုဘာမှမကြိုက်ဘူးဆိုတော့ဝါဒကသူ့သဘောကျနေတယ်နေအဲ့ဒါလေးတော့ကောင်းတယ်မနှစ်တယ်ပဲနေကြလားဆိုတော့ ဒီအခက်တံပတ္တတာရိကမြူရတယ်တံပီထောဓာတိထောယူကိုလည်းထိုယူကိုနှိမ့်တဲ့ခြင်းသည်ဒါရိကမြူဟာသို့သောဘောရှိရတယ်နိတံပီထိုယူကိုနှိမ့်တဲ့ခြင်းသည်ဒါရိကမြူဟာသို့သောဘောရှိရတယ်နိအာသာရှိရ၏အဲ့ဒါကိုနှိမ့်တဲ့လို့ရှိရင်လည်းဒီလိုဖြစ်မှာပါဗျာဒီလိုဖြစ်မှာပါပဲဆိုပြီးတော့သူကြီးရတာဖြေတာဟုတ်လားသစ္စာပြာအင်းဒီလိုဟာလေအဲ့ဒီလိုပဲ ကာမြစ်တဲ့ရင်လည်းဒီလိုဖြစ်မှာပဲဒီလိုဖြစ်မှာပဲခြေတဲ့ပုဂ္ဂိုလ်ကများတယ်တဲ့ပြီးတော့ကိုယ်ယူလို့မစွန့်နိုင်ဘူးတဲ့အဲ့ဒါမြားမကြဘူးဆိုပြီးတော့ဆရာတရားတွေဟောတယ်ဒီဝါဒသုံးခုထုတ်ပြီးတော့ဟောတယ်အဲဒါပါမေခမတိဆိုတဲ့ဝါဒရှိတယ်အာဘာဧကစ္စံခမတိဧကစ္စနာကတချို့နှစ်တဲ့ကျုပ်မနှစ်တဲ့ဟုဆိုပြီးတယ်အကုန်လုံးနှစ်တဲ့ဟုဆိုတာတဝါဒအကုန်လုံးနှစ်တဲ့တယ်ဆိုတာတဝါဒတချို့နှစ်တဲ့တချို့မနှစ်တဲ့ဟုဆိုတာတဝါဒသုံးခုရှိတယ်တဲ့ အကုန်လုံးနှိမ့်တယ်လို့ဆိုတာတတ္တဝါဒပဲတဲ့ပေလဲဘာမှဖြူပြက်မလာဘူးအကျဉ်းသာဝရတည်နေတဲ့ဘယ်တော့မှမပြည့်ဘူးလေဒီကကိုယ်လုံးမနစ်တဲ့ဘူးဆိုတာကတော့ဥပိရဝါဒပြေးပြီးဘာမှမရှိဘူးဆိုရင်ယူတယ်တချို့တော့နှိမ့်တယ်တချို့မနစ်တဲ့ဘူးဆိုတာကတော့อืมတချို့လည်းမြဲတယ်တချို့လည်းမမြဲဘူးလို့ယူတော့ဝါဒကသုံးခုရှိတယ်တဲ့အဲဒီသုံးခုတော့ဝါဒတွေဟာတဲ့သတ္တဝါဒမြဲတယ်လို့ယူတဲ့ပုဂ္ဂိုလ်ကလည်း အာမမြဲဘူးဆိုတော့ဒီတိတဲ့ခါကြောက်သွားတယ်ဆိုတော့ဝါရနဲ့ငင်းခုန်ဖြစ်နေတာပဲပြီးတော့တချို့ဓာတ်မျိုးတချို့မမြဲဘူးဆိုတော့ဝါရနဲ့လည်းငင်းခုန်ဖြစ်တယ်ဒီတိကြောက်သွားတယ်ဆိုတော့ဝါရကလည်းပဲအဲဒီဒီမြောက်ဖို့မြဲတည်နေတဲ့သတ္တရဝါရနဲ့ငင်းခုန်ဖြစ်တချို့မြဲတချို့မမြဲဘူးဆိုတဲ့ဝါရနဲ့လည်းငင်းခုန်ဖြစ်တယ်တဲ့အဲဒါတချို့မြဲတချို့မမြဲဘူးဆိုတဲ့ယူဝါရကလည်းပဲအလုံးစုံမမြဲဘူးအလုံးစုံမြဲတယ်ဆိုတော့ဝါရတွေနဲ့ငင်းခုန်ဖြစ်နေတာပဲဒါကြောင့် ဒီဟာတွေကိုဆွင့်ရတယ်ဒီဝါဒဒီကျူတွေဘာမှမကောင်းဘူးမြတ်စွာဘုရားဟောတာဟောပြီးတော့မှဆိုဝေဒနာနဲ့ဝေဒနာအစတော့ကာယကစပါပဲကာယအယံခောရူပိအယံခောကာယရူပိသတ္တမဘူတိသွားဒီကိုကြီးဟာတဲ့ဖောက်ပြန်တဲ့ရုပ်တွေစုဝေးတယ်သတ္တမဘူတိသွားမဟာဗုဒ္ဓလေးပါအစုဝေးတယ်မဟာဗုဒ္ဓလေးပါကရင်းတာပါ ဆက်မှာတော့သဘောတွေကိုယ်ထဲမှာရှိအခုသံသကြီးတွေ့ကြည့်တာဆက်မှာကကျမ်းနာမှာနူးညံ့တာအထူရတယ်လေအဲဖွဲ့စည်းတဲ့တော့အရေးသဘောတွေကိုယ်ထဲမှာရှိဒါတွေလည်းပဲဖွဲ့စည်းတဲ့အနေအရေးအရေးအနေနဲ့လက်တင်ကြတာလေအဲပူပူလောင်တဲ့အနေပူရဲ့အနေနွေးတဲ့အနေအေးတဲ့အနေနဲ့လည်းကိုယ်ထဲမှာဒါတွေရှိနေတာဒါလည်းမရှိမရှိဘူး ဝါရောတောင်းနေတဲ့သဘောလည်းရှိတယ်တောင်းကန်နေတဲ့သဘောရှိလို့ဝီကြီးကဆယ်ဝတ္ထုကြီးကြီးဖြစ်နေမှမဝင်ဝါရောလေတွေနှုတ်ထုတ်လိုက်လို့ရှိရင်အကုန်လုံးဘာမှမရှိပဲဆယ်ဝတ္ထုရှာလို့ရမှာမဟုတ်ဘူးသူကလည်းပဲဘောလုံးနဲ့ညနေနဲ့ကန်ထားတယ်လို့ပဲကိုယ်ကလေရောလည်းပြည့်ကြည့်တယ်အဲဒါလေးကရင်းကမဲတယ်ဒါလေးကမြည်ပြီးတော့အရှင်းမြင်ရတဲ့သဘောတွေလည်းရှိတာပေါ့လေဒီထဲမှာအတန်ကြီးတဲ့ခါမာတဲ့ရာဟုတို့ကတိုက်ခိုက်တဲ့ခါအတန်ကြီးလာအခုစကားပြောနေတဲ့ခါကလည်းလက်ကြောင်းလိုပဲနှခမ်းလိုမှရှိတယ် ရုပ်ကြမ်းနေကြည့်တယ်ပထဝီဓာတ်တွေအဲဒီမှာရုပ်ဆိုလိုတဲ့စိတ်ကြောင့်ဖြစ်လာတဲ့လေရုပ်ထဲကအကြမ်းနဲ့တိုက်ပြီးတော့အတန်နဲ့ကြီးလာတာကိုဒုံချောင်းရိုက်ဒုံချောင်းကြည့်လိုက်တဲ့အခါမြည်လိုပဲပထဝီဓာတ်နှစ်ခုကာမဇတ်ပထဝီနဲ့စိတ်ဓာတ်ပထဝီနှစ်ခုတိုက်ခိုက်ပြီးတော့အတန်နဲ့ကြီးနေတာအဲဒါကြီးလေးပါရှိတော့အစင်းလည်းရှိတာပဲတန်လည်းရှိတာအနံ့လည်းရှိတာရတာလည်းရှိတာပဲနောက်ပြီးတော့တတ္တဝါဆိုတဲ့ပါဏယုံနာရုပ်စင်မှာတော့မျက်စိကြည်တာလည်းရှိတယ်နားကြည်တာလည်းရှိနှာခေါင်းကြည်တာလည်းရှိတယ် တရားကြည့်ရုပ်ကလည်းကြည့်ကိုကြည့်ရုပ်ကလည်းကြည့်ပြီးတော့စိတ်ဤတရားတွေကဟရိယနှလုံးရုပ်စားလည်းကြည့်ဘုံလုံးကြည့်တာပါလေဒါပေမဲ့လို့ဓာကြီးလေးပါအငင်းကမှဓာကြီးလေးပါစုဝေးတယ်တဲ့ဒီရုပ်ကိုကြီးကအဲအမြဲတမ်းပြပြပြင်ပေးနေရတယ်တဲ့ညီမိုးချိုးလိုက်မလားလေးနဲ့အဲလိုပြပြင်ပေးနေမှပြည့်စည်တဲ့သဘောတရားပါပဲအဲဒီရုပ်ကိုအနေစာတော့မမြဲဘူးလို့လည်းပဲအာရှိရမယ်မမြဲဘူးလို့ရှိရ အခုတော့ဝိပဿနာတိတိကျကျမရှိနိုင်သေးရင်လည်းအကြမ်းမြင်သင်ရမှာတော့ဒီယုံကြည်ရတဲ့နေ့ကျရင်ပေတာပြက်တာပဲဒေးပြက်သွားတာလည်းမတင်မပြဘယ်နဲ့မှမတတ်နိုင်ဒုက္ခဆင်းရဲပဲယုတ်ကိုခန္ဓာကြီးကအမြဲတည်းပြည့်စုံစံပြနေတဲ့ဒုက္ခဆင်းရဲကာဏအာယမာကြီးများလိုပဲအာယမာကြီးပေါ့ကုလုံကြီးပေါ့ဒီဒီသို့ဆိုနဲ့ယူထွက်နေတာတွေဂိဆိုင်နေရတယ်လို့ပဲခန္ဓာကြီးစောင့်ကြောက်နေရတာကိုအတိမခံဘူး အဲဒီမခံမှုအတိုက်ခံမှုဘုံတော်လဲသွားမဆိုလို့ခလုတ်တိုက်မဆိုလို့အဲဒါအသာရေရာစောင့်ရှောက်နေရတယ်ရှင်တို့မဲ့တို့မခက်ရောက်ဘုံတို့ယာတိဥဒုမှလည်းအေးဘူတာနေအဲဒါတွေနဲ့မထိခဲ့အောင်အများအားစောင့်ရှောက်နေရတယ်အိုင်းမာကြီးစောင့်ရှောက်နေရတယ်လို့ပဲတဲ့ရုပ်ကိုယ်ကြီးစောင့်ရှောက်ရတာတောင်းနေတယ်မိစ္ဆာတော့ဒုက္ခတော့ရောဂါတော့ခန္ဓာတော့ပန္နာတော့သူ့နေတဲ့ညံ့ညောင်းနေတူရဲ့ကိုယ်ထဲမှာညောင်းနေနေသူ့နေတယ် အဲ့ဒါပဲသူကအစမကြည့်တော့အစကြည့်နေနှုတ်ထိုးလိုက်ရတယ်သူကအစအတွင်းကျိုးနေတော့အဲ့ဒါအတွင်းမှာမြင်းမြင်းမြင်းနဲ့ထုတ်ဖို့ကနန်ခဲအဲ့ဒီလိုပဲရုပ်ကိုကြည့်ကိုယ်လည်းအဖြစ်နေတော့မကောင်းမှသိမယ်ဆုံးမရတယ်ခက်တယ်အင်းညောက်ဆုံးနေတာနဲ့သူရဲ့အသာတော်မကောင်းမှုလိုပါပဲတဲ့မကောင်းတဲ့မှုတွေကမကောင်းရုပ်ပေးတယ်လို့ပဲဒီရုပ်မိပြီးတော့မကောင်းရုပ်တွေကလည်းရနေတယ်ရုပ်ရှိလို့ဒုက္ခတွေမျိုးမျိုးရောက်နေရတယ် ခါရမုဒိတ်ခြင်းတွေရှိတော့ခါရမုဒိတ်ခါတွေပြင်းပြင်းအောင်လို့စာကျွေးရတယ်အဝတ်ပေးရတယ်သူလိုရှိတာတွေအကုန်လုံးရုပ်ကိုယ်ကြီးနဲ့တင့်ရော်တဲ့ဟာတွေအကုန်လုံးရှားပြန်လောက်ကန်ပြီးတော့သိနေရဒုက္ခတွေရောက်အာဘာရတော့တရားတစ်ခါဈာနာတယ်နဲ့ဒီရဲတဲ့ဈာနာတဲ့ခါလည်းပဲဒုက္ခရောက်တာပဲအဲပရတော်သူသိမြင်မှလည်းမသူတာပဲတဲ့ဒီရုပ်ကိုယ်ကြီးကဘုရားဘယ်လိုပြုစုနေပြန်မယ်လို့ကိုယ်လိုလဲ လူတိုင်းလည်းဖြစ်ဘူးတဲ့ဒီရုပ်ကိုကြီးကကျမ်းစာမှာမာကြီးဖြစ်ခြင်းနေမယ်တော့ကြာနေမကောင်းဖြစ်ခြင်းဖြစ်တာနုနုစောစောပြိုပြိုလေးဖြစ်ခြင်းမယ်တော့ကြာတနေ့ကျရင်တနေ့နဲ့တနေ့အိုးအိုလိုက်လာတာကိုကြီးဖွာကြီးဖြစ်သွားရတာဒီကကျိုးကျိုးကျင်ကြကျိုးကုန်တာလည်းမမတတ်နိုင်ဘူးကအဲသားကြီးကသမ္မာပြန်ပြန်ဖြစ်ခြင်းမယ်လို့သားကြီးကမသင်ကျတဲ့ပုဂ္ဂိုလ်ဆိုရင်မြင်လို့မရပါဘူးပုံမသနာချိုးကြခြင်းမယ်လို့ အဲ့ဒါပဲသူကကြွကြမကြည့်ရင်လည်းမရဘူးမဝကျင်တဲ့ပုဂ္ဂိုလ်တွေအဲဝသွားလို့အဲ့ဒါနေရာမကြပဲဖြစ်နေပိန်းတဲ့ပုဂ္ဂိုလ်တွေလည်းဝကျင်လာမဝဘူးသူကပိန်းပိန်းလေးဖြစ်နေနေရာမကြပဲဖြစ်ကိုလိုတဲ့ဘာမှဖြစ်ဘူးသူကဒါကြောင့်ပရတော်သူစိတ်ဒီမှနဲ့တွေ့တဲ့ဘာလောကတော့ပြက်ကလည်းပြည့်လျော်လာပြီနဲ့ဘုလိုဝိပဿနာရှိတဲ့အခါကသိချင်ကြတာတော့ အောင်းနေပိန်နေထိုင်နေရှိတယ်ဒုက္ခိုက်တာနဲ့မဖြစ်ပြင်းတာကြီးဘယ်မှမြဲတည်မှာမရှိဘူးအမှန်တရားလို့တဲ့တရားတွေပဲပုံညစိတ်နေတာပဲအသက်ရှင်နေတဲ့အကောင်ရှိတယ်လို့ကိုယ်ကထင်တယ်မာရှင်ကြီးတဲ့ဒီယုတ်ကိုကြီးကအသက်ရှင်နေတဲ့အကောင်လည်းမဟုတ်ဘူးတဲ့သဘောတရားအနတ္တပဲအာရုံ၁၁ပါးအဲဒီ၁၁ပါးတော့ရှင်းရတယ်ယုတ်ကိုကြီးရှိရတယ်တဲ့အဲ့ဒါပြောပြီးတော့ယုတ်ပြီးတော့မြတ်စွာဘုရားကနန္ဒရရှိဖို့ဝေဒနာ၃မျိုးနဲ့ဟောထားတယ်ဝေဒနာ၃မျိုး ဒုက္ခဝေဒနာရှိတယ်ဒုက္ခဝေဒနာရှိတယ်ဥပိ္ပခဝေဒနာရှိတယ်အဲကောင်းတဲ့ခံစားမှုမကောင်းတဲ့ခံစားမှုအလယ်လခံစားမှုပေါ့သုံးဒုက္ခဒုက္ခဥပိ္ပခဒုက္ခဆိုသင်ကြားပါတဲ့ကောင်းတဲ့အာယုန်နဲ့ပြည့်တဲ့ခါကျကိုယ်ရဲ့စိတ်ထဲကောင်းသွားတာပေါ့ကိုယ်ရဲ့မှာကောင်းသွားကိုကပူအိုက်နေတဲ့ခါကလားဒီအေးလေအေးလေးနဲ့ထိလိုက်လို့ရှိရင်ကောင်းသွားတာပဲဘူးနေတဲ့ခါကလားအေးလေးနဲ့တွေ့လိုက်ကောင်းသွားတယ် အေးနဲ့ချမ်းနေတဲ့ခါကလာအနှွေးလေးနဲ့စောင်းလေးပါလေဆိုလို့မိရကလေးခင်လိုက်နေဦးသားလေးလုံလိုက်ရင်နားကြီးကောင်းတော့တာပဲညောင်းညာနေတဲ့ခါကလာမှာကိုယ်ထားတဲ့ခြေတော့လက်တို့ဆန်းလိုက်ဆန်းထားတဲ့ခြေတော့လက်တို့ကိုယ်လိုက်လှုပ်လိုက်ပြင်လိုက်ရင်အညောင်းကြီးပြီးကောင်းသွားိုင်းနေရတာပြင်မှန်းတော့ညောင်းတော့ကိုအဲအိယာပေါ်မှာလှဲပြီးတော့အိတဲ့ခါမှာသူကကောင်းတော့တာပဲကိုတူကောင်းပုံဒီပြင်လည်းရှိတာပေါ့ကိုတူကောင်းတာကိုတူထီးကျင်တာလည်းတူထီးပြီးကောင်းတာလည်းပြီး စိတ်ထဲမှာလည်းပဲကိုမြင်နေတာမြင်ရကိုကြားနေတာကြားရကြားရကိုတွေ့နေတာတွေ့ရကိုစိတ်ကူးတဲ့စိတ်ကူးကောင်းနေတဲ့ခါမှာပြောလို့ဝမ်းသာနေတာပဲပြောစရာအယုံနဲ့တွေ့တဲ့ခါကလာပြောဝမ်းသာနေကြတယ်အဲဒါဒုက္ခဝေဒနာတွေဒုက္ခဝေဒနာဆိုတာကတော့ဒီယောဂီပုဂ္ဂိုလ်ကညောင်းနေကူးတဲ့နားနဲ့မြင်ကိုယ်ခဲနဲ့ဒါတွေအများကြီးမှတ်နေရတာပါပဲအဲအဲဒီဒုက္ခဝေဒနာကစိတ်ထဲကဒုက္ခ အဲပူရဲကဒုက္ခပဲစိတ်ထဲကဒုက္ခကတော့စိတ်ဆင်းရဲတာတွေဘောအစဉ်ချမ်းသာတာတွေသိညင်တာတွေဒါလည်းပဲမကြခဏတွေ့တော့တာသိညင်တာဆိုတာလည်းအလွတ်နေတဲ့ပုဂ္ဂိုလ်တွေပူတွေ့တယ်တရားထုတ်နေတဲ့ပုဂ္ဂိုလ်တော့အတွေ့တော့နေဒါလည်းပဲတရားထုတ်ရင်လည်းသိညင်စရာတွေကပေါ်သေးတာပူလိုတဲ့အတိုင်းမပြီးလို့တရားမတတ်နိုင်လို့သိညင်တာလည်းရှိတတ်ခဲ့သလိုသာအဲအတူနေရတဲ့ပုဂ္ဂိုလ်တွေနဲ့ဆင်မပြေလို့လည်းဒီလိုသိညင်တာရှိတတ်တဲ့သိညင်တာတွေကတော့ဒီကသုမှတ်ပြီးတော့ပြရတယ်ဒုက္ခဝေဒနာ ဥပေက္ခဝေဒနာဆိုတာကတော့ခံစားတော့ခံစားရတဲ့ဘောပဲသင်ကြားဘူးလို့သဏ္ဍာန်ပါလည်းမဟုတ်သင်ရတာလည်းမဟုတ်တော့ဝေဒနာတော့ဝေဒနာတော့သူကမသင်ကြားဘာတွေသင်ကြားနေလဲဆိုတော့ရိုးရိုးပြီးပေါ့ရိုးရိုးမြင်စရာတွေမြင်နေတယ်အခုတော့အဝတ်တို့အဲဆရာတို့ဘာလို့စသည်မြင်တဲ့အခါမှာကောင်းသောခံစားမှုတွေမဆုံးနိုင်ဘူးဆိုတာမြင်ရကောင်းတယ်လည်းမပြောနိုင်ဘူးမကောင်းမှုလည်းမပြောနိုင်ဘူးဥပေက္ခဝေဒနာတော့ ကြားရတဲ့အတန်လည်းရိုးရိုးအတန်ကြီးကြားနေရတယ်လေတန်ကြားရဘာသာကြားရကိုအဲလူတန်လည်းကြားတာပဲနာမခန္ဓာကိုကြားနာတဲ့အမှမဟုတ်လို့ရှိရင်သူကသိရတာလည်းမဟုတ်ကြားတာသံဃာလည်းမဟုတ်အလေလားဖြစ်အနတ်နာနာလည်းပဲဒီတိုင်းပဲရိုးရိုးအနတ်နေအဲပုတ်တဲ့ကြီးတဲ့နတ်နေနိုင်တော့မခန္ဓာဘူးဒုက္ခဖြစ်တယ်။ကောင်းတဲ့အနတ်မွေးတဲ့နတ်နေနိုင်တဲ့ခါလည်းပဲကောင်းဒုက္ခဖြစ်တယ် ကာမအနတ်နေရိုးရိုးအနတ်တွေရှိတာပဲမဆိုးတဲ့အနတ်တွေမကောင်းတဲ့အနတ်တွေအဲ့ဒါကြတယ်ဝိထဝေဒနာတဲ့အနတ်ပြီးမှုတော့ရှိတာစိတ်ကတော့သင်ကြားတယ်ဝေဒနာမသင်ကြားဘုရားကစားတဲ့ခါကာလကြတော့များသောဖြင့်လည်းကောင်းတာတွေပါပဲသင်္ကမမနေကောင်းနေတိုင်းကောင်းရင်ချင်းရတာရှိနာကောင်းနေတာပါပဲอืมမကောင်းတဲ့ရတာရစားမိတဲ့ကသေးတယ်တော့တော့ရတဲ့ခါအရင်ကမကောင်းဘူး အလယ်လာရင်လည်းတော့သိမရှိပါဘူးသို့တော်လည်းသိမထားတဲ့ခါကလည်းရိုးရိုးစားစားလို့ရှင်အဲဒီမှာအရတာမပေါ်ဘူးကောင်းတယ်လို့လည်းမသိအောင်မကောင်းမှုလည်းမသိအောင်ဥပ္ပဒါဝရဏအတွေ့အထိတွေမှာလည်းများသောအားဖြင့်တော့အကောင်းနဲ့ဖြစ်ဆိုးနေပြီဒါပဲဒါပေမဲ့လည်းရိုးရိုးအတွေ့အထိတွေရှိတယ်အဲရိုးရိုးကိုယ်လည်းနဲ့ကိုယ်ရှင်နဲ့ကိုယ်ဝန်းနဲ့ရိုးရိုးဆွေးထိနေတာအဲဒီမှာကောင်းတယ်လည်းမပြောနိုင်ဘူးမကောင်းမှုလည်းမပြောနိုင်ဘူးဥပ္ပဒါဝရဏရဲ့ဖြင့်အဲဒီ ဝေဒနာတွေစိတ်ကူးစဉ်းစားကြံနေတဲ့အခါမှာလည်းပဲဝန်တာပြားတွေစိတ်ကူးမိတဲ့အခါဒုက္ခတွေဖြစ်ဣတိယပြားတွေစိတ်ကူးမိတဲ့အခါဒုက္ခဖြစ်အဲယောဒနာစိတ်ကူးရခြင်းတဲ့အခါရှိတဲ့ဒုက္ခရဲ့ဒုက္ခရဲ့မပြောနိုင်ဘူးဝိပဿနာရှုမှတ်နေရတယ်လည်းမှတ်ကောင်းနေတဲ့အခါဒုက္ခဖြစ်တယ်မှတ်မကောင်းတဲ့အခါကျစိတ်ညစ်စိတ်ကြက်ပြီးဒုက္ခဖြစ်တယ်အဲမကောင်းလည်းကောင်းတယ်လည်းမဟုတ်မကောင်းတယ်လည်းမဟုတ်မှန်မှန်မှတ်နေရတဲ့အခါဥဒ္ဒဝေဒနာတွေရှိတယ်အဲဒီဝေဒနာ၃မျိုးရှိတယ်တဲ့အဲဒီဝေဒနာ၃မျိုးဟာတဲ့ ဒုက္ခိုက်တာနဲ့သူဖြစ်တာတဲ့ဒုက္ခချမ်းသာနေတော့မှဒုက္ခလည်းမရှိဥပိ္ပခာလည်းမရှိဒါတော့သင်ကြားတာလေဒါတရားထုတ်တဲ့ပုဂ္ဂိုလ်တော်ပြီးတယ်အဲကိုယ်ထဲမှာအတွေ့အထိကောင်းနေတဲ့အခါမကောင်းတာပဲရှိနေတယ်မကောင်းတာမရှိဘူးစိတ်ထဲမှာဝမ်းမြောက်ဝမ်းသာနေတဲ့အခါမှာသိနေတာပဲရှိနေတယ်ဒီဥပိ္ပခာလည်းမရှိဘူးအဲကိုယ်ထဲမှာအတွေ့အထိမကောင်းလို့နာကျင်ကြိုက်ခဲနေတဲ့အခါဒုက္ခမရှိဘူး အဲစိတ်ထဲမှာသိညင်နေတဲ့ခါကလည်းဝမ်းမြောက်စွာကြိုးတာမရှိဘူး။နောက်ဥဒ္ဒခါဖြစ်နေတဲ့ခါကျတော့ဥဒ္ဒခါပဲသင်ကြားဥဒ္ဒခါရိုးရိုးပဲဒုက္ခလည်းမဒုက္ခလည်းမဒုက္ခိုက်တာမရှိနဲ့မမြဲတဲ့တရားတွေပဲ။အဲဒါတွေလည်းရှင်းရမယ်လို့မြတ်စွာဘုရားကဟောတယ်အဲဒါတွေရှင်းလို့ပြင်းချင်းဓာရီနဲ့စပ်ပြီးတော့အနိစ္စဒုက္ခအနတ္တတွေပြီးတော့ကောင်းတာနဲ့စပ်ပြီးတော့လည်းပါရမှုဆွဲလမ်းမှုမရှိဘူး။မကောင်းတာနဲ့စပ်ပြီးတော့လည်းပါရမှုဆွဲလမ်းမှုမရှိဘူး။

ဒီကနခပရပိုက်ကတော့ဓမ္မစက္ခုသောတာပတိမဉဏ်ရတယ်သောတာပန်ဖြစ်သွားတယ်အဲဒီကနောက်မြတ်စွာဘုရားကဒေသဘုဒ္ဓံကနေပြီးဝေလွန်အကြောင်းတော်ကြွပြီးတော့ပါဝကပါဏိပါဒပါဝကအစည်းအဝေးပြုတော်မူတယ်အဲပါဝကအစည်းအဝေးစင်္သာရိပုတ္တရာလည်းပဲမြတ်စွာဘုရားဘယ်ကြွပါလဲနဲ့ဆင်ခြင်လိုက်တော့အဲပါဝကအစည်းအဝေးပြုနေမှလို့စင်္သာရိပုတ္တရာလည်းပဲ အဲဒီမှာတကူးနဲ့ပဲကျွတ်သွားဘာဝကပြီးတော့ဘယ်လောက်တုန်းဆိုတော့ဘာဝကတွေ1250ရှိရဲ့ရာဇီမျိုးရောက်တော့15ရက်အတွင်းမှာ1250ဘာဝကတာဏိပါဒရဲ့လက္ခဏာက၄ခုရှိတယ်အခုကဘာလို့ဆိုတော့ကျင်တော့ မာရမျက်ခတ်နဲ့ရှင်တဲ့တကူရဲလာခြင်းနဲ့ကြည့်ရမယ်တကူရဲလာခြင်းနဲ့ကြတာတကူရဲလာခြင်းနဲ့အဲတပေါင်းလာစားတရက်အဲတကူရဲလာစားတရက်လောက်ကစပြီးတော့သမာဓိပုဒ်ကြတော့အဲညာဖြစ်ပြီးတော့တရားထုတ်တာတော့လာခြင်းနဲ့ဆန်းတာဖြစ်မာရမျက်ခတ်နဲ့ရှင်တဲ့တကူရဲလာခြင်းနဲ့ကြည့်ရမယ်တာကနေနောက်ပြီးတော့ပြိဿကလည်းဘယ်သူမှမဖိတ်ခေါ်ပဲနဲ့သူ့လိုလိုရောက်နေတာကြည့်ရမယ် စည်းဝေးလောက်အောင်လို့ဖိတ်ကြားပြီးတော့ပြုထားတာမဟုတ်သူ့လူလိုရောက်မှပြရမယ်အဲဒီ1250 1000ကတော့ဟိုဥရဝေလကာကဘာရရေသိဒီဘက်တွေပါပဲရေသိတွေကဖြစ်လာ1000 250ကတော့စင်္သာရိပုတ္တရာရှင်မောဂလန်ဘုန်းနဲ့တကွာဥဒတိတွေပေါ့လေ250ကအဲတော့1250အဲဒီပုဂ္ဂိုလ်တွေဟာလည်းအလုံးသာလပညာဉာဏ်ဓာတ်တွေဖြစ်ရမယ် သူကျင်မဟုတ်ဘူးသောတာပန်တရားအနာဂမ်မဟုတ်ဘူးယဟနာတောင်မှဒုက္ခဥပါဒကယဟနာမဟုတ်ဘူးတဲ့ဘိညာဉ်မရတဲ့ယဟနာမဟုတ်ဘိညာဉ်ရတဲ့ခါလာဘိညာဉ်ယဟနာဖြစ်ရမယ်နောက်ပြီးတော့အဲ့ဒီယဟနာတွေကလည်းပဲဒီနှုံးသားတွေကနေခေါင်းရိပ်ပြုပြီးတော့အခုလိုယဟန်ပြုရတဲ့ယဟန်မျိုးမဟုတ်ဘူးတဲ့အဲ့ဒီတွေကိုခေါ်ယုံတဲ့ယဟန်ဖြစ်တဲ့ယဟန်နဲ့ဖြစ်ရမယ်အင်္ဂါ၄ပါးကိဏ္ဍဘက မာရနဲ့ခန္ဓာရှင်တွေတကူရဲလာပြီးနေနိနံပါကမသိမကြဘဲနဲ့ကြောက်လာတဲ့ပြိဿအဲအဲဒီမှာ1250ရှိတယ်။သံဃာတွေဌာနတွေအဲဒီပုဂ္ဂိုလ်တွေကဘိညာ6ပါးရတဲ့ဌာနရှိရမယ်ဒါ3000ပါ။ဘိညာ6ပါးရတဲ့ဌာနရှိရ။ဗာမညဌာနမို့။ဒါအဲဒီဌာနတွေကကမောနဲ့ပါလေရုပ်ခါပြီးဉာဏ်ပြုခေါ်တာမဟုတ်ဘူးတဲ့။မြတ်စွာဘုရားအဲဒီဒီကိုခေါ်ပြီးဉာဏ်ပြုခေါ်တာတွေရှိရမယ်။ အင်္ဂါ၄ပါးအဲဒီအင်္ဂါ၄ပါးနဲ့ပြည့်စုံတဲ့သာဝကအစည်းအဝေးကိုသာဝကတဏိပါဒဝေခေါ်သည်တဲ့ရှိရှိသောဘုရားရှင်ကသာဝကတဏိပါဒဆိုတာသုံးညင်ရှိတယ်ဘောရောဘုရားလက်ထက်မှာသာဝကတဏိပါဒဒီဒီချိန်နဲ့ရှိတယ်ဒီချိန်မရှိနောက်တော့အင်းဟောတာရဘယ်လောက်စုစုဝေးဝေးမရှိပါဘူးရှိပြန်လည်းအပြန်အန္တာကသောတာပန်ဖြစ်နေတော့သာလဘိညာဉာဏ်နာပြီးရပြရမယ်ဆိုတာ အဲဒီအနာရမပြုလို့လည်းသူကရတဲ့နောက်သာဝသာဝပြုမရှိဒီကြိမ်မရှိအဲဒီတော့အနုဝရတုတ်တရားလည်းပြီးသွားပြီသနာရိပုတ္တရာရဟနာဖြစ်ပုံလည်းပြီးသွားပြီသာဝရဗာဏိပါဒပြုပုံလည်းပြီးသွားသာဝရဗာဏိပါဒမှာနောက်တော့ဗျာဟောဝါရပါတိမောတရားဟောအဲ့ဒါတော့ခါရင်ခါရင်ဟောတာကနေမဟောပါဘူးအချိန်နဲ့ကုန်သွားတယ်သုံသွားပါပြီသုံသွားတော့ညာပညာပြန်ညာဟောမှာ လူကဝိသဒနာကတော့သမဏကောင်းပါရဲ့ယောဂီပုဂ္ဂိုလ်ရဲ့ခုတရားထုတ်ပုံနဲ့သမာဓိပုဒ်တရားအထုတ်ပုံဤတိုင်းပဲသမာဓိပုဒ်ရတာမဟုတ်သေးရင်ပုဂ္ဂိုလ်တွေလည်းဒီလိုပဲခါရရဲ့ခါရတဲ့ပုဂ္ဂိုလ်ဇံဝင်စားပြီးဇံနဲ့တရားတွေလူဥပဒနာရှိတာပဲအခုဇံမရတဲ့ပုဂ္ဂိုလ်တွေကတော့ကိုယ်မှာရှိတဲ့တရားတွေရှိရတာပေါ့အဲသမထရင်ဇံပြီးလဲဇံနဲ့ပြန်ရှိပြီးဝိပဿနာဉာဏ်ဤကရှိစွာရှိရသည်အဲနိယုံလေး ဒါအရေးကြီးတော့မြင်ကြားတွေ့ရာပေါ်တိုင်းနားလိုက်ခါရှိရသည်ဒါမှသင်ကြားဆက်ကြောက်ပါပိုက်ကြရှိတယ်အတင်ကြယုံနာများစဉ်းစားမကြည့်ဘူးကိုနည်းတူစွာသင်ကြားရာမှတ်ခါရှိရသည်အရင်နည်းတဲ့ဒီမှာသင်ကြားရတဲ့တရားရှိသင်ကြားတာဒီနဲ့မျက်မှောက်မမြင်တဲ့တရားတွေတွေ့သင်ခြင်းရှိလို့ရှိရင်ဝိပဿနာအတုပဲဆိုတာလူရင်းပါဒါဒီနှစ်ဘုသုံးဘုလောက်ကိုတစ်ခါယူဆိုပြီးတရားသိရမယ်လို့ မထယင်သံပြီးလင်သံမင်းပြန်ရှုသည်ဝိပဿနာဉာဏိကသူစွာရှုရသည်မြင်ကြတွေ့ရာပေါ်တိုင်းမှာလိုက်ခါရှုရသည် သမ္မာသင်္ချာသမ္မာသင်္ချာသက်တော်ပါသက်တော်ပါခိုင်းချရှိလေသည်ခိုင်းချရှိလေသည်အရှင်မရှာအရှင်မရှာယုံနာများယုံနာများသစ္စာမရှိကြီးသစ္စာမရှိကြီးအဲသာသင်္ချာတဲ့တရားတွေစမာရိပုတ္တရာရှိတဲ့မသင်္ချာတဲ့တရားတွေစဉ်းစားကြည့်တာမပါဘူးအဲ့ဒီနည်းတိုင်းကိုနီးတူစွာကိုနီးတူစွာသင်္ချာရာသင်္ချာရာ မအာရှိရသည်အဒီနီတိုင်းပဲကြားတဲ့တရားကိုယူတာမျက်မှောက်မမြင်ဝိသင်ဉ္စုလည်းအတုမီမျက်မှောက်မြင်မဲ့တွေးပြီးတော့ဒီမှာနေနေနဲ့ကျူတရားနန္တရားအိစ္ဆဒုက္ခအနတ္တသင်္ကေတကုသိုလ်တော်ရပါရဲ့ဥပဒနာအဖြစ်မပြည့်ဘူးအဲ့ဒါလည်းကဥပဒပုဂ္ဂိယအဆုံးဖြတ်ရပေးတာ သုံးပါးအဲညဝေပြီးတော့တရားသိရမယ်ယနေ့ခု၌ကျွန်ုပ်တို့သုစုပွားများအာထုအပ်သောကောင်းမှုကုသိုလ်ပေါင်း၏ကောင်းမှုကုသိုလ်ပေါင်း၏သို့ပါကတော့မိဘတော်မှာစ၍လုံးစုံသော င်းတို့